ကောင်းလာကိုရတယ်သူတယ်သစ္စာလေးပါးတရားဟောရတာတပိုင်းတစ်စင်းတပိုင်းတစ်ပြန်နဲ့တရားသစ္စာလေးပါးတရားပဲဆက်ပြီးတော့ဟောရသစ္စာလေးပါးတရားဆိုတာအရေးကြီးဆုံးပါပဲမြတ်စွာဘုရားဤသာသနာတော်မှာဒီသစ္စာလေးပါးတရားသိဖို့ရာအရေးကြီးဆုံးပဲသစ္စာလေးပါးတရားကိုမသိလို့ရှိရင် သမဏကိလေသာငြိမ်းတဲ့ပုဂ္ဂိုလ်လည်းမဖြစ်နိုင်ဘူးတဲ့။ဇမဏဆိုတဲ့မကောင်းမှုကိုအပပြုပြီးတဲ့ပုဂ္ဂိုလ်မကောင်းမှုကိုပယ်ပြီးတဲ့ပုဂ္ဂိုလ်မကောင်းမှုမှာစင်ကြယ်တဲ့ပုဂ္ဂိုလ်လည်းမဖြစ်နိုင်ဘူး။အဲသစ္စာလေးပါးသာမသိမယ်ဆိုရင်ဘယ်လိုကျင့်နေကျင့်နေနေမြတ်စွာဘုရားကသမဏရဲ့စီမသွင်းဘူးဇမဏရဲ့စီမသွင်းဘူး။သာသနာ့ဘ ဗုဒ္ဓသာသနာမှာအပြင်ဘက်ကဘာသာမျိုးမျိုးတွေရှိသူတို့ဘာသာတွေမှာလည်းသူတို့ဘာသာနဲ့သူရှင်တရားတွေရှိကြတာပါပဲအဲအမှန်တရားအကျင့်လုံးပြီးတချို့အစားအသောက်တွေမစားဘဲနဲ့နေလို့သေတောင်သေသွားတာပဲသေပြီးတောင်လည်းကျင့်တာရှိတာဘယ်လိုပဲကျင့်ကျင့်အဲဒီပုဂ္ဂိုလ်တွေသစ္စာလေးပါးတရားကမမြင်နိုင်ဘူး သစ္စာလေးပါးတရားသိတာကဒလမယ်အစာမစားဘဲနဲ့ငါခံလို့သိတာကဒလမယ်တခြားစီပဲဒါပေမဲ့လို့လောကလူတွေကပညာအစဉ်ဉာဏ်မရှိတဲ့ပုဂ္ဂိုလ်တွေကအများကြီးဆိုတော့အဲဒီလိုအစာမစားဘဲနဲ့ကျင့်တဲ့ဥစ္စာတွေလည်းအကောင်းထင်ကြတယ်တခြားဘာသာဗုဒ္ဓဘာသာမှာအပြင်ဘက်ကိုထားလိုက်အောင်တော့ဘုရားဘာသာ လို့အမိခါနေတဲ့ပုဂ္ဂိုလ်တွေဘုရားဘာသာဝင်ပုဂ္ဂိုလ်တွေဒီပင်လဲအဲဒီထူးထူးဆန်းဆန်းအကျင့်တွေကိုကျင့်ပြီဆိုလို့ရှိရင်အထင်ကြီးကြတယ်။อืมလေကြာစဉ်းစားကြည့်ဝင်နေကြမှာကောင်းတာပါပဲ။လို့ဆိုဘုရားဘာသာတရားအကျင့်မဟုတ်တာတွေအကျင့်မဟုတ်တာတွေအကျင့်လို့ပြီးတော့အဲဒီဥစ္စာတွေကိုလူတွေကြည်ညိုအောင်လို့လုပ်ကြတာတွေရှိတယ်

အကုသိုလ်ကံကျင်ဆောင်ကုသိုလ်ကံပြုလို့ကုသိုလ်ကံကအကျိုးပေးတယ်ဆိုတာဒိဋ္ဌဓမ္မအကျိုးပေးတာကအကြောင်းညညလာမှအကျိုးပေးတာကိုပြီးတော့အကျိုးပေးတာလဲသိသိသာသာအကျိုးပေးတာကမတွေ့ရတော့အဲဒီဘာဝနာတွင်ကအကျင့်ကလေးနဲ့အားမရနိုင်ပဲတချို့ကဖြေးကြတယ်တရားကိုယ်ွယ်နေုံနဲ့တရားကိုယ်ွယ်နေုံနဲ့သံဃာကိုယ်ွယ်စည်းကနေုံနဲ့ မိမိတို့ဤကိုချင်းသီလာလေးတွေကျင့်နေုံနဲ့သမထဝိပဿနာတရားလေးတွေပွားများအားထုတ်နေုံနဲ့အားမရကြပဲနဲ့အပြင်ဘကအကျင့်မျိုးတွေကိုအားကိုးကြတယ်။ဒါကြောင့်ဘုရားဘာသာဝင်နေတဲ့မှာလည်းပဲဂိုင်းစရာတွေဗာရင်ညာတွေအမျိုးမျိုးထူထူတွေပေါ်လာတာပေါ့လေဒီဥစ္စာတွေတခါလဲအဲအတက်စရာတွေထွက်ရပုတ်စရာတွေဗာရင်ညာတွေပေါ်လာတယ်။ ဘုန်းကြီးကစမ်းမိတယ်စမ်းမိတယ်တော့ဟောနေတာပါပဲဒါပေမဲ့လို့အဲ့ဒါကြိုက်တဲ့ပုဂ္ဂိုလ်တွေကတော့သူတို့တဲလက်လွတ်ပုံမရဘူးလို့သာอืมစဉ်းကျင်ကြတော့မနာကောင်းတယ်လက်ငင်းအကျိုးတွေရလိမ့်မယ်လို့သူကထင်တာကိုထင်တော့အဲ့ဒီမှာကိုယ်ကိုယ်ကျသိကကြဘာမှတော့ရတာတော့မမြင်ပါဘူးဘုန်းကြီးမြင်မမြင်ဘူးသာอืมအဲ့တော့ဘုရားသာသနာ မှအပဖြစ်တဲ့အကျင့်တွေဘယ်လိုပဲကျင့်နေနေသစ္စာလေးပါးတရားမသိနိုင်ဘူးသစ္စာလေးပါးတရားမသိလို့ရှိရင်သမဏလို့ဗျမဏလို့မြတ်စွာဘုရားကစေမသွင်းရဘူးမြတ်စွာဘုရားစေမသွင်းဘူးနာသမေတိသမနေသူဝါယမနေသူဝါ အဲသမဏသမတာယမနသမတာဣတိဤသစ္စာလေးပါးတရားကို မသိကြသောပုဂ္ဂိုလ်တို့သည်မေငါဘုရားဤသမဏေသူဝါကိလေသာငြိမ်းသောသမဏခောသည့်ယဟန်တို့၌၎င်းယမနေသူဝါကိလေသာအပပြုပြီးသောယမနာမြည်သောပုဂ္ဂိုလ်တို့၌၎င်း သမဏသမတာကိလေသာငြိမ်းသောသမဏဟု၍မသမဝကုံပြမဏသမတာကိလေသာကိုပါပြုပြီးသောပြမဏပုဂ္ဂိုလ်မြတ်ဟု၍မသမဝကုံအဲ့ဒီပုဂ္ဂိုလ်ရာသမဏပြမဏမမီးပါဘူးအဲ့ဒီပုဂ္ဂိုလ်ရာသံဃာဝဆင်းရဲကလည်းမလွံ့မြောက်ပါဘူးသံဃာဝဆင်းရဲအကျေမပြောနဲ့တော့အပေလေးပါးကကိုမလွံ့မြောက်နိုင်ဘူးဒီပုဂ္ဂိုလ်ရာ သစ္စာလေးပါးတရားကိုသိမှသာလေသစ္စာလေးပါးတရားကိုသိတဲ့ပုဂ္ဂိုလ်တွေသာလျှင်မြတ်စွာဘုရား၏သာသနာတော်မှာသမဏလို့ပြမဏလို့သမုတ်တယ်သမဏပြမဏလို့မြတ်စွာဘုရားကအသိမှပြုအဲဒီတော့သမဏပြမဏအသိမှပြုတဲ့ပုဂ္ဂိုလ်တွေသည်သာလျှင် သန္တရာဝဆင်းရဲကလွံ့မြောက်နိုင်တယ်အကုန်လုံးကမလွံ့မြောက်သေးတောင်မှရှေးဥစွာအပယ်တန်တရားကလွံ့မြောက်သွားတယ်သစ္စာလေးပါးတရားအမှန်တိုင်းသိလို့ရှိရင်အပယ်လေးပါးကလွံ့မြောက်သွားတယ်ငရဲဒိဋ္ဌံပြိတ္တာဆိုတာအဲဒီယုံညံ့တဲ့ဘဝတွေမပြတ်နိုင်ဘူးသံဃာဘဝဆက်ဆက်ဒီဘဝရှိကာလတွေကလည်းမကောင်းမှုအကုသိုလ်စွာမပြုမိဘူးမဟုတ်ဘူးပြုမိတာရှိမှာပဲယခုဘဝတွေလည်းပဲ မသိမလိမ္မာတဲ့ခါကာလမှာပြုမိတာတွေရှိကြတယ်သို့တော်လည်းပဲမိကောင်းဖခင်သာသမီးရေဆရာကောင်းသမားကောင်းရဲ့တပည့်ရေဆိုတော့မပြုမိအာကုသိုလ်တွေကြီးကြီးလွန်လွန်မပြုမိတာတွေလည်းပဲများများတော်တော်များများရှိပါလိမ့်မယ်ဒါပေမဲ့လို့လုံးလုံးကတော့ကင်းခဲ့တယ်ဆိုတာအဲဒီတော့ပြုပြုကူးတဲ့မကောင်းမှုအကုသိုလ်ရှိစေကာမူသစ္စာလေးပါးတရားအမှန်တိုင်းသိသွားလို့အရိယာပုဂ္ဂိုလ်ဖြစ်ရောက်သွားပြီဆိုရင် ဘယ်လေးပါးကလွန်မြောက်သွားတယ်ငရဲလည်းမကြနိုင်ဘူးသိစ္စာလည်းမဖြစ်နိုင်ဘူးတိတာလည်းမဖြစ်နိုင်ဘူးအဲ့ဒီငရဲနဲ့တိတာတွေကတော့မမြင်ရလို့ထားပါဘူးနော်လောကကတော့တိရစ္ဆာန်ဆိုတာကတော့မြင်နေရတာအဲ့ဒီဥစ္စာတွေဖြစ်နိုင်တယ်သစ္စာလေးပါးတရားအမှန်တိုင်းမသိလို့ရှိရင်အဲ့ဒီဘဝတွေကဖြစ်နိုင်တာပဲဒီဘဝတွေဖြစ်နိုင်တယ်သစ္စာလေးပါးတရားအမှန်တိုင်းသိသွားလို့ရှိရင်အဲ့ဒီအပယ်လေးပါးကလွန်မြောက်တယ်အပယ်လေးပါးကိုဘယ်တော့မှမကြောက်ဘူးဒါကြောင့် အခုမြတ်စွာဘုရား၏သာသနာတော်မှာဝိပဿနာဘာဝနာတရားတွေအားထုတ်ရတယ်ဆိုတာဟာသစ္စာလေးပါးတရားတွေသိအောင်လို့အားထုတ်ရတာပဲသစ္စာလေးပါးတရားတွေမှန်တိုင်းသိအောင်လို့သစ္စာလေးပါးတရားတွေသိမှလည်းပဲကိလေသာကင်းတယ်ကိလေသာကင်းတာများကင်းမှလည်းပဲပယ်လေးပါးစသည်မှလွတ်မြောက်ပြီးတော့သွားတယ်မနာရေးကြီးပါတယ်ဆိုတာအဲဒီသစ္စာလေးပါးဆိုတာဘာတွေလဲဆိုအမှန်တရားလေးပါပဲသစ္စာပါဠိလိုကသစ္စာသစ္စာ ဗမာကသစ္စာဆိုပြီးတော့ဘာသာပြန်လာတယ်။နားလည်းပြောနေရဆိုနေရဖြစ်နေတော့ဗမာစကားလို့ရှိရင်သစ္စာတော်တော်တော့ရင်းမိနားလည်သစ္စာဆိုလို့ရှိရင်ဖြင့်အဲမှန်တဲ့ဥစ္စာပဲဆိုတာတော်တော်တော့နားလည်နေအဲသစ္စာဆိုတာမှန်တဲ့တရားကိုသစ္စာလို့ခေါ်တယ်အမှန်တရားပဲ။ အမှန်တရားကလည်းလောကသစ္စာတွေလည်းရှိတယ်လောကမှာမှားနေတာတွေလည်းရှိတယ်အဲဒီဥစ္စာတွေတော့မဟုတ်ဘူးဥစ္စာကတော့အရိယသစ္စာအရိယတို့အမြင်နဲ့မှန်တဲ့သစ္စာတွေအမှန်တရားတွေဘာတွေတော့ဆိုလို့ရှိရင်ဒုက္ခအရိယသစ္စာဒုက္ခသမုဒိယအရိယသစ္စာဒုက္ခនិရောဓအရိယသစ္စာဒုက္ခនិရောဓဂ ामि နိပရိပဒါလို့ခေါ်တဲ့မေဃအရိယသစ္စာမလေးခုပါပဲအဲတိုးကျုပ်အချင်းတော်ကို ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာလို့ဒီလိုခေါ်ရတယ်အဲဘုရားဟောတော်မူတဲ့ဒေသနာတွေမှာတော့ဒုက္ခအရိယသစ္စာအရိယလည်းပါတယ်လို့အဲဒုက္ခသမုဒယအရိယသစ္စာဒုက္ခနိရောဓအရိယသစ္စာဒုက္ခနိရောဓဂ ामि နိပရိပရာအရိယသစ္စာလို့အဲဒါကအရှိပဲအဲတို့ရုပ်တော့ဒုက္ခသစ္စာကတစ်မျိုးသမုဒယသစ္စာကတစ်မျိုးနိရောဓသစ္စာတစ်မျိုးမေဃသစ္စာတစ်မျိုးဒီလေးမျိုးပဲရှိပါတယ် အဲ့ဒီလေးမျိုးကြည့်ကြဆိုစမ်းမအောင်တော့ဒုက္ခသစ္စာဒုက္ခသစ္စာဆင်းရဲအမှန်တရားဆင်းရဲအမှန်တရားဒုက္ခသစ္စာဒုက္ခသစ္စာဆင်းရဲအမှန်တရားဆင်းရဲအမှန်တရားသမုဒိယသစ္စာသမုဒိယသစ္စာ င်းရဲဖြစ်ကြောင်းအမှန်တရားဆင်းရဲဖြစ်ကြောင်းအမှန်တရားသမုဒိယသစ္စာသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဆင်းရဲဖြစ်ကြောင်းအမှန်တရားနိရောဓသစ္စာနိရောဓသစ္စာဆင်းရဲငြိမ်းရာအမှန်တရားဆင်းရဲငြိမ်းရာအမှန်တရားနိရောဓသစ္စာနိရောဓသစ္စာဆင်းရဲငြိမ်းရာအမှန်တရားဆင်းရဲငြိမ်းရာအမှန်တရားမေဃသစ္စာမေဃသစ္စာ ဆင်းရဲခြင်းရာသို့ရောက်ကြောင်းဆင်းရဲခြင်းရာသို့ရောက်ကြောင်းအကျဉ်းလန်းကောင်းအကျဉ်းလန်းကောင်းဝန္တရားအာနိမေဃသစ္စာမေဃသစ္စာဆင်းရဲခြင်းရာသို့ရောက်ကြောင်းဆင်းရဲခြင်းရာသို့ရောက်ကြောင်းအကျဉ်းလန်းကောင်းအကျဉ်းလန်းကောင်းအမှန်တရားအမှန်တရားမေဃသစ္စာမေဃသစ္စာဉာဏ်ဉာဏ်ရာသို့ရောက်ကြောင်းဉာဏ်ဉာဏ်ရာသို့ရောက် မှန်တရားအဲ့ဒါပါပဲအဲဆင်းရဲတရားကတစ်မျိုးဆင်းရဲကြောင်းတရားကတစ်မျိုးဆင်းရဲခြင်းရတရားကတစ်မျိုးဆင်းရဲခြင်းရတော့ယောက်ျောင်းချင်းလမ်းကောင်းအမှန်တရားကတစ်မျိုးအဲလေးခုပဲဆင်းရဲတရားနဲ့ဆင်းရဲဖြစ်ဖြစ်ပွားကြောင်းတရားကတော့ဒါကလောကဘက်ကနေပြီးတော့တည်ရှိနေတဲ့တရားတွေ ဆင်းရဲခြင်းရာနဲ့ဆင်းရဲခြင်းရာတော့ကြောက်ကြောင်းတရားကတော့အဲလောကဝဆင်းရဲကသူကဆွဲမြောက်လူကင်းနေတဲ့တရားသူကအခုသတ္တဝါတွေသာနာမှာရှိနေကြတာဘာတွေရှိနေသလဲဆိုလို့ရှိရင်စိတ်သစ္စာနှစ်ပါးရှိစိတ်သစ္စာလောကီသစ္စာတွေခေါ်တယ်စိတ်သစ္စာနှစ်ပါးဒုက္ခသစ္စာနဲ့သမုဒယသစ္စာဒါတွေပဲဆင်းရဲတရားတွေနဲ့ဆင်းရဲကြောင်းတရားတွေပဲရှိနေတယ်

ဥပါဒနာခန္ဓာ၅ပါးဆိုတာဥပါဒံဤအာယုံဖြစ်တဲ့တရားဥပါဒါဆိုတာဆွဲလာတာပဲဘယ်နဲ့ဆွဲလာတော့ငါပဲလို့ဆွဲလာတယ်ငါဥစ္စာပဲလို့ဆွဲလာတယ်အဲ့ဒါဥပါဒါကငါပဲလို့တဏှာနဲ့ပါရပြီးတော့ဆွဲလာအဲ့ဒါငါပဲလို့ဒိဋ္ဌိနဲ့အဲထင်မှားပြီးတော့ဆွဲလာငါဥစ္စာပဲလို့တဏှာနဲ့ပါရပြီးတော့ဆွဲလာတယ် ငါဥစ္စာနေရတဲ့ဖြင့်သိမ့်ပိုက်တဲ့သိမ့်ပိုက်တဲ့ဟာသူကတဏှာဖြင့်ပါရမှုပါနေတယ်။ကောင်းတဲ့ပစ္စည်းဥစ္စာလေးတွေကိုယ်ဥစ္စာအနေနဲ့အဲစိတ်ထဲကသိမ့်ပိုက်လိုက်လို့ရှိရင်သူတဏှာလေးပါတာပဲမရသေးတဲ့ဥစ္စာရရင်လို့ရှိရင်လည်းတဏှာလေးပါတယ်။ရပြီးသားဥစ္စာလေးစဉ်းစားလေးစဉ်းစားလေးလည်းတဏှာလေးပါတယ်။ဒီမှာဝတ္ထုပစ္စည်းဖြစ်ဖြစ်ကိုယ်တွင်းကိုယ်တွင်းကဝတ္ထုဖြစ်ဖြစ်ကိုယ်တွင်းကတော့

အဲဒီတရားတွေကငါဥစ္စာအနေနဲ့ပါရသိမ့်ပရတဲ့တရားတွေပဲဒါတွေဟာငါပဲငါဥစ္စာပဲဆိုပြီးတော့မျက်စိမျက်စိကိုစဉ်းစားလိုက်ရင်လည်းငါဥစ္စာငါမျက်စိနားကိုစဉ်းစားလိုက်ငါနားလက်စဉ်းစားရင်ငါလက်ခြေစဉ်းစားရင်ငါခြေကောင်းစဉ်းစားရင်ငါကောင်းငါကိုယ်ငါစိတ်ငါအသိငါဤခံစားမှုငါကောင်းတယ်စသည်ဖြင့် ကိုယ်ထဲမှာဖြစ်ပေါ်သမျှယုံနာတရားတွေကိုအဲငါရုပ်စာတွေနေရာချင်းငါနဲ့သက်ဆိုင်တဲ့နေရာချင်းဒါရသိမ့်ပိုက်ပြီးတော့နေတယ်လားသနာနဲ့ဒါရသိမ့်ပိုက်ဒိဋ္ဌိနဲ့တော့ကိုငါလို့ပဲထင်တယ်အဲ့ဒါတွေကိုအသက်ရှင်နေတဲ့ငါကောင်းမယ်လို့ထင်နေတယ်မျက်စိရဲ့မြင်သိမှုရဲ့အဲ့ဒါတွေကငါပဲမျက်စိလည်းငါပဲမြင်သိမှုလည်းငါပဲဒီလိုစသည်ဖြင့်သင်ပြန်ဆွဲလာပြီးတော့နေပါတယ်အဲဒီလို ထင်မြင်ဆွဲလာနိုင်တဲ့တရားတွေဟာဥပါဒณะခန္ဓာတရားတွေပဲအဲ့ဒီဥပါဒณะခန္ဓာတရားတွေဟာဒုက္ခသစ္စာတရားတွေပါပဲဒီတရားတွေဟာအချင်းချင်းအားဖြင့်ပြောမယ်ဆိုရင်တကူလုံးကဒုက္ခသစ္စာပဲအဲသိနေတဲ့စိတ်တွေကလည်းဒုက္ခသစ္စာပဲဒါပဲအတူယုတ်ကတော့တကူလုံးမျက်စိနဲ့တကွာတကူလုံးနားနဲ့တကွာတကူလုံးနှာခေါင်းနဲ့တကွာတကူလုံး လျာနဲ့တကွတကူလုံးအဲကိုကိုရုပ်နဲ့တကွတကူလုံးနှလုံးနဲ့တကွတကူလုံးအဲဒီတကူလုံးရုပ်တွေဟာလာဒုက္ခသစ္စာတရားတွေပဲစိတ်ကလည်းပဲမြင်သိမှုတွေကြားသိမှုတွေနားသိမှုတွေစားသိမှုတွေတွေ့ထိပြီးတော့သိတာတွေသိကုသနာကြံစီပြီးတော့သိတာတွေအကုန်လုံးဟာဗျာဒုက္ခသစ္စာတရားတွေ

ဒါတွေဟာမြဲတည်နေတယ်လို့ထင်ပါတယ်အကြမ်းများဖြင့်ပြောရလို့ရှိရင်ရုပ်ကိုယ်ကြီးဟာဒီတကူတည်းပဲအောင်းနေတာပဲငငယ်တည်းကရှိလာတဲ့ဒီလက်ဒီခြေဒီကိုယ်ဒီကောင်းဒီရုပ်ဒီတိုင်းပဲလို့တဖြည်းဖြည်းသူကကြီးလာတယ်ထင်တာကိုဒီကိုယ်တော်ကြီးကမြဲနေတယ်လို့ထင်ပါတယ်မြဲနေပြီးတော့အထိုက်အထိုက်လေးရောက်ကိုယ့်ဟာကိုယ်လှပတင်နေတယ်ကောင်းတယ် ကျမ်းမာတယ်စသည်ဖြင့်လည်းဒီမှာပါရပြီးတော့နေပါတယ်တဏှာနဲ့ပြီးတော့ဒီရုပ်ကိုကြည့်ပြီးပြီလေငါပဲအသက်ရှင်နေတဲ့ငါကောင်ပဲလို့ဒီလိုလည်းပဲထင်နေပါတယ်။ဟောစိတ်ကလည်းပဲငငယ်လေးကရှိတဲ့စိတ်အခုတည်းကစိတ်သေးပဲလို့ဒီလိုလည်းထင်နေကြတယ်။ဟုတ်လားတရားမမှတ်ဘူးမသိဘူးတဲ့ပုဂ္ဂိုလ်တွေအဲ့ဒီလိုထင်နေတာပဲ။သာဝိကျမ်းဂန်တွေကတော့ သာဝေသင်္ခါရအိစ္ဆာလုံးသောသင်္ခါရတရားတွေအိစ္ဆာမမြဲဘူးဆိုတာဟောတာဟောတဲ့အတိုင်းလည်းယုတ်တရားနာတရားရှိတာပဲအိစ္ဆာတွေပဲလို့ဒီလိုလဲပြောလဲပြောနေကြပါဒါပေမဲ့လို့မိမိတို့စိတ်ထဲကအဲဒီရုပ်ကိုယ်ကြီးတစ်ကိုယ်လုံးနဲ့သိနေတဲ့စိတ်တွေအကုန်လုံးဟာခဏမစဲဖြစ်ပြနေတယ်မမြဲဘူးဆိုတာကိုယ်ပိုင်ညာနဲ့သိသလားဆိုတော့အဲဒီလိုတော့ပဂတိပုဂ္ဂိုလ်ကမသိပါဘူးပြောတာပြောနေကြတယ် တကယ်တရားအထုတ်မှဖြစ်တိုင်းဖြစ်တဲ့ယုံနာတွေတကယ်ရှုမှဘယ်မှာဖြစ်ဖြစ်တာတွေတွေ့ပြီးမမြဲတဲ့တရားတွေပါလားလို့အမှန်တိုင်းသိရတယ်အဲဒါကြောင့်သတိပုဂ္ဂိုလ်တွေနေရာပြဆိုလို့ရှိရင်တကူလုံးယုံနဲ့သိနေတဲ့စိတ်ဟာအမြဲတည်နေတယ်လို့ထင်ပြီးတော့လဲပါရဆွဲလန်းတယ်အဲချမ်းသာတယ်ကောင်းတယ်တင့်တယ်လှပါတယ်ထင်ပြီးတော့လဲပါရဆွဲလန်းငါပဲသက်ရှင်နေတဲ့အကောင်ပဲလို့ထင်ပြီးတော့လဲပါရဆွဲလန်းတယ် အဲဒီလိုသာယာဆွဲလန်းတဲ့အတွက်ဒါဥပါဒနဲ့ခန္ဓာလို့ခေါ်ပါတယ်အဲဒါကအလုံးရိုက်ပြောတာလုံးနဲ့အလွယ်တကူဆိုလို့ရှိရင်တော့ရုပ်ကိုယ်ကြီးတစ်ကိုယ်လုံးသိနေတာသိနေတဲ့စိတ်အကုန်လုံးအဲဒါဥပါဒနဲ့ခန္ဓာ၅ပါးလေအသေးစိတ်ပြောမယ်ဆိုလို့ရှိရင်ဒီဥပါဒနဲ့ခန္ဓာ၅ပါးကသူ့ဘိုင်းနဲ့သူပဲမြင်တဲ့အခါကာလမျက်စိကနေပြီးတော့ဥပါဒနဲ့ခန္ဓာ၅ပါးသင်ရှားတယ် ကြားတဲ့ခါကာလနားကနေပြီးသင်ကြားတယ်အနတ်နာတဲ့ခါမှာနှာခေါင်းကနေပြီးသင်ကြားတယ်အရာသာစားပြီးတဲ့ခါမှာလျားနေပြီးသင်ကြားတယ်အတွေ့အထိတွေ့ထိတဲ့ခါကာလတွေ့ရတာနာကနေပြီးသင်ကြားတယ်စေကုသနာကြံစီတဲ့ခါကာလမှာလည်းစေကုသနာကြံစီရာကနေပြီးသင်ကြားတယ်ဒုက္ခိတာနဲ့သူသင်ကြားပါတယ်ဘယ်လိုလဲဆိုလို့ရှိရင်မျက်စိကမြင်တဲ့ခါကာလမျက်စိရုပ်လည်းသင်ကြားတယ် မြင်ရတဲ့အဆင်းလည်းထင်ရှားတယ်။อืมမြင်တဲ့စိတ်ကလေးလည်းထင်ရှားတယ်။အဲဒီသုံးခုပေါ်လေရင်းကြွားခြင်း။မျက်စိမကြည့်ဘဲနဲ့မမြင်နိုင်ဘူး။အဆင်းမကြည့်ဘဲနဲ့လည်းမမြင်နိုင်ဘူး။ဟောမျက်စိနဲ့အဆင်းကြည့်လို့မြင်သိမှုလေးဖြစ်တယ်။အဲဒါမျက်စိရဲ့အဆင်းရုပ်ရဲ့မြင်သိရတာလေးရဲ့ဒီသုံးခု။

။ဘာလို့လဲတော့ဆိုလို့ဒီဒီတရားတွေကသူတို့သက်သက်နဲ့ဆိုလို့ချင်းအာယုံမသိတာဘူး။ဆန်းကျင်မဲ့နဲ့တွေ့ထိပြီးတော့ကိုဖောက်ပြန်တတ်တယ်။အေးနဲ့လည်းသူတိုက်ခိုက်ပြီးတွေ့ထိကြတယ်။အဲတွေ့ထိပြီးတော့တမျိုးတမျိုးဖြစ်သွားတာလေ။အပူနဲ့လည်းတွေ့ထိကြတယ်တွေ့ထိပြီးတော့တမျိုးတမျိုးဖြစ်တတ်တယ်။ပြီးတော့ရှင်မဲ့သားဒီကြိုက်လို့လည်းပဲသူတမျိုးတမျိုးဖြစ်တတ်တယ်။သာလောင်လို့မိုးသိလို့လည်းတမျိုးတမျိုးဖြစ်တတ်တယ် အဲဒီလိုဆန့်ကျင်မဲ့အကြောင်းတစ်ခုခုနဲ့တွေ့တဲ့အခါကာလမှာဒီယုတ်တရားဆိုတာကတော့ဟောပြန်ပြည့်စည်တယ်အဲမိလောင်စာဖြစ်တဲ့ယုတ်တရားမိနဲ့တွေ့တဲ့အခါလောင်ပြီးတော့ပြာကျသွားသလိုပေါ့အဲလိုအဲဒီလိုပဲဒီယုတ်တရားတိုင်းဟာဆန့်ကျင်မဲ့သူ့နဲ့မတည့်တဲ့ဆန့်ကျင်မဲ့ယုတ်တွေနဲ့တွေ့တဲ့ထိတဲ့အခါကာလကျရင်ဒီမျိုးတမီပြောင်းလဲဖောက်ပြန်လာလို့သူ့ကိုယုတ်လို့ခေါ်ပါတယ်အဲမျက်စိနဲ့တကွတကူလုံးယုတ်မြင်ရတဲ့အသင်းယုတ် ရုပ်ခန္ဓာရုပ်စုတဲ့အဲ့ဒါကိုဝိပဿနာဉာဏ်နဲ့မကျွနိုင်မသိနိုင်လို့ရှိရင်ဒါကိုပဲညစ်သက်စရာသာစရာတယ်မညစ်သက်သာရနေကြတာပဲမြဲတယ်လို့ထင်လဲထင်တယ်ချမ်းသာတယ်ကောင်းတယ်လို့လည်းထင်တယ်ပုဂ္ဂိုလ်သတ္တဝါလို့ပဲလို့လည်းထင်နေကြတယ်မျက်စိနဲ့တကွာဒီလုံးဟဲ့ဟွာအမြဲရှိနေတယ်လို့ထင်တာပဲအရင်ကရှိခုလည်းရှိဟွန်းပြီးနေတယ်လို့ထင်နေတယ် ပြီးတော့မျက်စိနဲ့တကွာဒီကိုလုံးရောဟာကောင်းတယ်လားပါတယ်တင့်တယ်ဘယ်လိုလဲထင်နေတာလဲအဲ့ဒါဒုက္ခချမ်းသာထင်နေတာပြီးတော့မျက်စိနဲ့တကွာဒီကိုလုံးရောဟာအသက်ရှင်နေတယ်ငါပဲငါကောင်းပဲဒီလိုလဲထင်နေတာအဲ့ဒါပတိလူတို့ဤထင်မြင်ဆွဲလားအဲ့ဒီလိုထင်မြင်ဆွဲလာနိုင်တာထင်မြင်ဆွဲလာနိုင်တဲ့အတွက်သူဥပါဒณะခန္ဓာလို့ခေါ်ပါတယ်ပြီးတော့မြင်ပြီးတဲ့စိတ်တဲ့မြင်ပြီးတဲ့စိတ်ဆိုတာလေးမှာသရုပ်ခွဲလိုက်လို့ရှိရင်သူက လာအကြမ်းများတဲ့၄မျိုးထွက်လာတယ်မြင်သိတာမြအာယုံမြင်ရတဲ့ဆင်းရုပ်ကလေးသိတာမြသိတဲ့သဘောလေးကဝိညာဉ်လို့ခေါ်တယ်စိတ်ကလေးပဲသူကဝိညာဉ်လေးအာယုံသိတာမြသဘောပဲတဲ့သူအဲဒီမြင်သိတဲ့အခါကာလမှာမြင်လို့ကောင်းတာလည်းရှိတယ်မကောင်းတာလည်းရှိတယ်မြင်လို့ကောင်းရင်ဒုက္ခဝေဒနာခေါ်တယ်မြင်လို့မကောင်းတာဒုက္ခဝေဒနာခေါ်တယ် အဲမကောင်းတဲ့ကောင်းအလဲလာလဲရှိပါတယ်အလဲလာရှိတာကတော့အဲကောင်းတဲ့သဘောတည်းဝင်သွားသူကသိမ်မွေ့နေလို့အမြင်လို့ကောင်းတာရှိတယ်မကောင်းတာရှိတယ်အလဲလာရှိတယ်အချင်းချင်းအချင်းတော့ကောင်းတာနဲ့မကောင်းတာပဲထင်ရှားတယ်မြင်လို့ကောင်းတာမကောင်းတာဘာနှစ်ခုပဲထင်ရှားပါတယ်ကိုမြင်ရတဲ့ဥစ္စာလေးတွေလှပတင်နေတာလေးတွေအကောင်းလေးတွေမြင်ရတဲ့အခါမှာကောင်းတယ်လို့ထင်တယ်မမြင်တာတွေနဲ့မြင်ရတွေ့ရတဲ့အခါကာလမှာ အဲမျက်စိထဲမှာကိုမြင်ကပြီးတော့ခန္ဓာကက်သွားတယ်လို့ထင်တယ်အဲဒီမြင်ရမှာကောင်းတဲ့သဘောမကောင်းတဲ့သဘောတွေဒါလေးဝေဒနာလို့ခေါ်တယ်သူကဝေဒနာဒုက္ခဝေဒနာဒုက္ခဝေဒနာမြင်ရတဲ့အာယုံလေးကိုမှတ်သားတဲ့သဘောကသင်ညာလို့ခေါ်တယ်မှတ်သားတာမြင်ရဘယ်လိုဟာလေးပဲပါပဲအဖြူပဲအဝါပဲအပြားပဲကြီးကြီးပဲငယ်ငယ်ပဲစသည်ဖြင့်သူမြင်ရတဲ့အတိုင်း မှတ်သားပြီးတော့ထားတာကပညာလို့ခေါ်တယ်မြင်အောင်လို့စူးစိုက်ပြီးတော့ရှုတဲ့သဘောအဲမြင်အောင်လို့စူးစိုက်ရှုတဲ့သဘောမြင်ရတဲ့အာယုန်နဲ့စိတ်နဲ့တွေ့သွားတဲ့သဘောအဲဒီလိုစူးစိုက်ပြီးနှလုံးသွင်းတဲ့သဘောကမနတိကာရခေါ်တယ်တွေ့သွားတာကသူကခတ္တလို့ခေါ်တယ်အမြင်မှုဖြစ်အောင်လို့စိတ်စောအားထုတ်ပြီးတော့ပေးတဲ့သဘောမြင်အောင်လို့ကြံ့ကြံ့စိုက်ပေးတဲ့သဘောအဲဒါစေတနာလို့ခေါ်တယ် အဲ့ဒီတရားတွေကသင်္ခါရခန္ဓာပဲတဲ့ဗျာမြင်မှုဖြစ်အောင်လို့သူကဖာနီးပေးတာတဲ့ဒီတရားတွေကအကယ်၍သာသူတို့ကမဖာနီးလို့ရှင်မြင်မှုမဖြစ်နိုင်ဘူးနှလုံးမသွင်းလို့ရှင်မမြင်နိုင်ဘူးမြင်စရာအယောင်းနဲ့မတွေ့လို့ရှင်မမြင်နိုင်ဘူးအဲစိတ်သောအထုံးမှုမရှိလို့ရှင်လည်းမမြင်နိုင်ဘူးအဲဒါကြောင့်ဒီတရားတွေကသင်္ခါရခန္ဓာပဲဒါတော့ဘယ်နှခန္ဓာရသွားတော့ဆိုမြင်သိမှုမှာမြင်သိကမျှသဘောကဝိညာဉ်နဲ့ခန္ဓာ မြင်လို့ကောင်းတာမကောင်းတာကဝေဒနာခန္ဓာမြင်ရတဲ့အာယုံကိုမှတ်သားမိတာကသညက်ခန္ဓာမြင်မှုဖြစ်အောင်စိတ်သောအာထုတာကသင်္ခါရခန္ဓာနာမခန္ဓာကနာခန္ဓာ၄ပါးရခုနကရုပ်ခန္ဓာနဲ့ပေါင်းလိုက်တော့ခန္ဓာ၅ပါးရှိတယ်မြင်စေခဏအဲ့ဒီဟာဒုက္ခသစ္စာတွေပါပဲတဲ့ဒီဥစ္စာတွေဘာကြောင့်လဲဆိုလို့ရှိရင်သူတို့ကဖြစ်ပြီးကြောက်သွားတာပဲတဲ့ဒီတရားတွေဖြစ်ပြီးကြောက်သွားဖြစ်ပြီးကြောက်သွား ဖြစ်ပြီးကြောက်သွားတဲ့အတွက်ကြောင့်နှစ်သက်သာယာဝယ်မရှိလို့ကြောက်စရာလည်းကောင်းလို့ဒုက္ခသစ္စာလို့ခေါ်တယ်ဆင်းရဲတရားပဲအဲ့ဒါလေးမှတ်သားရအောင်ခန္ဓာနဲ့ခွဲပြီးမှတ်ရအောင်လည်းနည်းနည်းဆိုကြအောင်လေသူကမြင်စေခဏ၌မြင်စေခဏ၌မျက်စိနဲ့အစင်းကမျက်စိနဲ့အစင်းက ယုတ်ခန္ဓာယုတ်ခန္ဓာဒုက္ခသစ္စာတရားပေရီဒုက္ခသစ္စာတရားပေရီမြင်သိမှုကမြင်သိမှုကနာခန္ဓာဒုက္ခသစ္စာတရားပင်သည်ဒုက္ခသစ္စာတရားပင်သည်မြတ်မြင်စေခဏ၌မျက်စိနဲ့အစင်းကမျက်စိနဲ့အစင်းကရုပ်ခန္ဓာရုပ်ခန္ဓာ ဒုက္ခသစ္စာတရားပဲနီဒုက္ခသစ္စာတရားပဲနီမြင်သိမှုကမြင်သိမှုကနာခန္ဓာဒုက္ခသစ္စာတရားပဲနီဒုက္ခသစ္စာတရားပဲနီမြင်စေခဏမှာယုတ်ခန္ဓာနဲ့နာခန္ဓာအချင်းချင်းအားဖြင့်နှစ်ခုဒုက္ခသစ္စာတရားကြီးတယ်ပဲဒါလေးတွေပြရမှာဒုက္ခသစ္စာပရိညေယ ဒုက္ခသစ္စာဒုက္ခသစ္စာတရားကိုပြိညင်ယံပိုင်းခြား၍သိရ၏ဒုက္ခသစ္စာတရားပိုင်းခြားသိရမယ်ဘယ်လိုပိုင်းခြားသိရမလို့ဆိုရင်သူ့သဘောတဘာဝလေးလည်းပဲသိရမယ်သူ့ရဲ့ဖြစ်မှုပြင်းမှုအစအဆုံးလည်းသိရမယ်အနိစ္စသဘောအချင်းလည်းသိရမယ်မမြဲတဲ့သဘောအချင်းဒုက္ခသဘောအချင်းလည်းသိရမယ်အနတ္တသဘောအချင်းလည်းသိရမယ် အဲလောကီတရားတွေမှာတော့ဒီလိုပဲသိရတယ်ဒုက္ခသစ္စာတရားကိုပိုင်းခြားသိရမယ်ဆိုဒီတိုင်းပဲသူပင်ကိုရင်းသဘောသူအရင်ကဖြစ်တဲ့သဘောရင်းကလေးကိုလည်းသိရမယ်တဲ့ဘယ်လိုဟာလေးပဲဆိုတာအရင်ကလေးသိရတယ်အဲဒီတော့ရင်းကလေးသိပြီးတော့သူ့ရဲ့စပြီးဖြစ်ပေါ်လာတာဆုံးသွားတာဖြစ်ပြီးပြက်သွားတဲ့သဘောလေးသိရတယ်ဖြစ်ပြီးတော့ပြက်သွားလို့မမြဲဘူးဆိုတာလည်းသိရတယ် ရှင်းမှုပြမှုရှိနေလို့ဆင်းရဲပဲဒုက္ခတရားပဲမကောင်းတဲ့တရားပဲအာမကောလောက်တဲ့တရားပဲဒါလည်းသိရအခုလူတွေပုဂ္ဂိုလ်ရောသူ့ကိုယ်ရောအာကိုစရာတွေထင်နေတာကအဲဒီလိုရှင်းမပြန်မမသိလို့တကယ်ဖြစ်ပြနေတာသိရင်ပဲအာကိုရမယ်သူအာကိုနေလို့ရှိတယ်မရှိဘူးပျောက်သွားရှိမှမရှိတော့မယ်ပဲအာကိုရတော့အဲဒုက္ခတရားတွေလို့ခေါ်တယ်ဒီဒုက္ခသစ္စာမှာဒုက္ခတရားကအလူအလဲခံစားနေရတဲ့ဒုက္ခမျိုးမဟုတ်ဘူးသူစား ဖြစ်ပြသွားလို့နှစ်သက်စရာသားစရာအားကိုးစရာမကောင်းလို့အဲကြောက်စရာကောင်းတဲ့သဘောပဲဒါတွေကိုအဲငါလို့ထင်ပြီးနှစ်သက်စရာသားစရာလို့ထင်ပြီးအားကိုးနေရတာဟာကြောက်စရာတွေပဲလို့မကောင်းတဲ့တရားတွေပဲလို့ဒီလိုမြင်မှုရလို့တယ်သူကပြီးတော့အနတ္တတရားအတ္တမဟုတ်တဲ့တရားရှင်းပြီးပြက်သွားရင်အတ္တရလို့အကောင်းတည်းပဲထင်တော့မလဲပဂရိပုဂ္ဂိုလ်တွေ အဲသူရောငါရောအကုန်လုံးအသက်ရှင်နေတယ်လို့ထင်နေတဲ့အကောင်လေးကအမြဲရှိနေတယ်ထင်တာပဲအသက်ငယ်ငယ်လေးကစပြီးတော့မွေးကလေးကဆိုတော့ဟိုဟိုမမွေးငါဟာမသိလို့အဲဒီကလေးကစပြီးတော့အစင်သာဝရတည်ရှိနေတယ်လို့ထင်တယ်သေပြီးတရားတည်ရှိနေတယ်လို့ထင်တယ်သေပြီးတဲ့နောက်ကျတော့တချို့ကလည်းမရှိဘူးလို့ထင်တယ်မရှိဘူးလို့ထင်လို့ရှိရင်အဲ့ဒါကဥစ္စေတာတွေဖြစ်တယ်သူက သေပြီးတဲ့နောက်လည်းဟိုဝသည်ဝသည်ကောင်လေးကရွှေ့ပြောင်းသွားတယ်လို့ထင်လို့ရှိရင်ဒါသဒ္ဒရာဒိဋ္ဌိခေါ်တယ်အဲအဲ့ဒီအဲ့ဒီလိုပဲလောကအများကဒီလိုထင်နေကြပါတယ်အခုတကယ်ကျူတိုင်းမှတိုင်းခဏမစဲဖြစ်ပြနေတာလေးတွေ့ရလို့ရှိရင်အဲ့ဒီလိုအသက်ရှင်နေတဲ့အများအားဒီနေတဲ့အကောင်လေးပဲရှားလို့ရတော့မလို့မရနိုင်ဘူးဒါကြောင့် မြင်စေခဏမှာမျက်စိရဲ့အဆင်းရဲ့မြင်သိတာလေးရဲ့မရင်မရင်ပျောက်သွားပြီလို့ပြီးလို့ရှိရင်အဲမြင်တာလေးမှလည်းပျောက်သွားရိတ်ကနေပျောက်သွားရိတ်ကနေပျောက်သွားရိတ်ကနေပျောက်သွားဒီလိုသိနေလို့ရှိရင်လေဒါမြင်တာကတော့ပြီးပြီးခဲ့တယ်ကွာညာထူးတဲ့ပုံကိုယ်တွေမှာပြီးတတ်တယ်ညာထူးတဲ့ပုံကိုယ်တွေတော့သူတို့တွေ့တာတွေပြောတယ်ဘုယောဂီတွေကိုစားတဲ့ကမဟုတ်ပါဘူးဘုန်းကြီးများကလက်တွေ့ယောဂီတွေပြောတာဟောတယ် စာပေစာပေကျမ်းဂန်တွေကဟာတွေကတော့ဥစ္စာတွေကတော့သူကစာပေကျမ်းဂန်အရာတွေကိုအခုအခုပုဂ္ဂိုလ်တွေတွေ့တာမဟုတ်ဘူးလို့သူကပြောကြရှိတယ်။ဘုန်းကြီးပြောတာကအခုတွေ့တယ်သိတယ်ဆိုတာတွေအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေသိတာကိုပြောတာ။အညာထူးတဲ့ပုဂ္ဂိုလ်တွေကသိပါတယ်ဒီလိုပဲမြင်လာလေးတွေညားနေပြီးတော့စိုက်ပြီးတော့မှန်နေလို့ချင်းမြင်နေမြင်နေမှရိတ်ကနေရိတ်ကနေရိတ်ကနေမြင်ပြီးပြောတာချို့မမဖဲနဲ့တော့မြင်နေမြင်နေနေရိတ်ကနေရိတ်ကနေကြောက်နေတယ်လို့ထင်နေတယ်။ အာမမြေကိုခိုက်တာတခါတည်းမြင်မြင်ရတယ်ဘယ်မှာဖြစ်ဖြစ်မြင်လိုက်ရင်မြင်ပြီးကြောက်မြင်ပြီးကြောက်မြင်ပြီးကြောက်ဘာမှတီးမနေဘူးအဲဒီတော့မြင်ပြီးကြောက်နေတဲ့သဘောတွေသိနေလို့ရှိရင်အနိစ္စမမြဲဘူးဆိုတာလည်းသိတယ်ဒုက္ခဆင်းရဲဆိုတာလည်းသိတယ်အနတ္တပုဂ္ဂိုလ်သတ္တမှုတဲ့သူကသူဖြစ်ပြနေတဲ့သဘောတရားပဲဆိုတာဒါလေးလည်းသိတယ်အဲဒီလိုအနိစ္စဒုက္ခအနတ္တအချင်းပိုင်းခြားပြီးတော့သိရမယ်တဲ့ဒုက္ခသစ္စာတရားကိုဒုက္ခဒုက္ခသစ္စာပရိညာပိုင်းခြား၍သိရ၏ အခုမြင်တိုင်းမြင်တိုင်းရှုမှတ်နေတာအဲ့ဒီဒုက္ခသစ္စာတရားကိုပိုင်းခြားသိနေတာပဲပထမအစဘာသိတော့ဆိုတော့သူ့သဘောချင်းကိုသိတယ်အဲမျက်စိရဲ့သဘောမြင်ရတဲ့အသင်ရဲ့သဘောမြင်ပြီးသွားတဲ့နာရဲ့သဘောအဲ့ဒါလေးတွေမသိတဲ့အစတော့ဒါပင်ကိုရင်းသဘောလေးသိတယ်နောက်ရှုမှတ်ပါများလာတဲ့အခါကျတော့အစနဲ့အဆုံးနဲ့ပေါ်လာတာနဲ့ပျောက်သွားတယ်လည်းသိတယ်အဲဒီကပေါ်လာတာပျောက်သွားတာသိပြီဆိုရင်အိဋ္ဌမမြဲဘူးဆိုတာလည်းသိတယ်ဒုက္ခတော့အနတ္တတော့လည်းသိတယ် အဲဒီလိုပိုင်းခြားပြီးဒီကလာသိရမယ်တဲ့ဒုက္ခသစ္စာဒီတံခောပနာတံခောပဏိတံဒုက္ခအရိယသစ္စာပရိညာတိမေဘေကွေပဝေနာနုတုတိမေတုသကုံဥဒ္ဓပါရိညာနာဥဒ္ဓပါရိပညာဥဒ္ဓပါရိဝိဇာဥဒ္ဓပါရိအလောကဥဒ္ဓပါရိသမစကြတရားတော်မှာဟောတာလေတံခောပနာဣရံဒုက္ခံတံခောပဏိတံဒုက္ခံအရိယသစ္စာထော ဒုက္ခအရိယသစ္စာတရားကိုပရိညာပိုင်းခြား၍သိရ၏ပိုင်းခြား၍သိရင်ပိုင်းခြား၍သိရ၏ဤသည်ဤတော့မင်းကအပုဂ္ဂေရှိခါကာလကာလလို့တည်းသူမကြောက်ဘူးကိုသေသောတမေသူတရားတော်၌ညာနံအတိညာတိဥရပါရိဖြစ်ပေါ်ခဲ့လေသည်ဘုရားမြတ်စွာဘုရားမိမိကိုယ်တိုင်သိလာဖို့မဟောတယ် ဒုက္ခသစ္စာတရားပိုင်းခြားသိရမယ်တရားပဲလို့ဉာဏ်ဖြစ်လာတယ်တဲ့ဒီဉာဏ်ကလည်းသူများကပြောလို့မဟုတ်ဘူးလေကိုယ့်ကကိုယ်ပဲသဘောကျပြီးဖြစ်လာတာဘုရားသာဘုရားတပည့်သာဝကဖြစ်တဲ့ပုဂ္ဂိုလ်တွေကတော့ဘုရားတရားတော်အရာသိရတာပေါ့လေကိုယ်ပိုင်ဉာဏ်နဲ့သိတာတော့မဟုတ်ဘူးဒါပေမဲ့လို့တရားအားထုတ်ရင်အားထုတ်ရင်ကြတော့အဲ့ဒီလိုပဲသဘောပေါက်လာတယ်။ဩဒါကသိရမယ်တရားပဲ။ဒါလည်းရှုရမှရမယ်တရားပဲ။ ရှုမှတ်ပြီးတော့အနိစ္စဒုက္ခအနတ္တသိရမယ်တရားပဲဆိုတာကိုယ်ပိုင်ညာနဲ့သဘောပေါက်ပြီးပြီလာတဲ့အဲသူများတွေသူများတွေပြီးတာထားအောင်တော့ဘုန်းကြီးများတရားထုတ်ရင်သဘောကျလာတာဒီလိုပဲသဘောကျလာတယ်သူကပထမအစတော့ဘုန်းကြီးများဒီလိုအဲစဉ်းစားနေတယ်စဉ်းစားတယ်ဟိုစာပေကျမ်းကဘုဒ္ဓတာရှိတဲ့ပုဂ္ဂိုလ်ကစဉ်းစားတာစာပေကျမ်းကဘုဒ္ဓတာ စိတ်မရှိတဲ့ပုဂ္ဂိုလ်တွေဆရာသမားယုံတာနဲ့ဆရာသမားပြောတဲ့အတိုင်းမှားရမယ်ဆိုမှားနေတာကသူကရိုးရိုးလေးပဲအဲဒီရိုးရိုးလေးမှားနေတော့သမာဓိဖြစ်တယ်သမာဓိဖြစ်တော့ဉာဏ်ဖြစ်တယ်သူကတရားတွေမြန်မြန်တက်လွယ်တယ်သာဝေကျမ်းကဘုသူရာရှိတဲ့ပုဂ္ဂိုလ်တွေကဆရာသမားပြောတဲ့အတိုင်းပဲသူကအဲလိုက်တဲ့ခါလည်းရှိတယ်မလိုက်တဲ့ခါလည်းရှိတယ်သူကကိုယ်ပိုင်ညာလေးကလည်းပဲသူ့မဲ့ရှင်နေတာကိုသူကအဲဒီလိုလုပ်တော့တရားထုံနေရင်စဉ်းစားတတ်တယ်อืม တရားကဘယ်လိုပဲဟောဘယ်လိုစဉ်းစားတဲ့ဘုန်းကြီးအစဉ်းစားကြည့်သွားရင်သွားတာကိုမှကြွရဲလှမ်းတယ်ချရဲမှကိုယ်ရဲဆန့်တယ်မှထိုင်တယ်ထရဲမှမြင်တယ်ကြားရဲမှဒါကအကျဲကြီးပဲဒီအောင်းမြင်အကျဲကြီးကြည့်ရတာပဲဘုရားသာဝေကျမ်းကလည်းသင်ထားလာတဲ့ယုတ်တွေကိုတခုစီတခုစီယုတ်တွေဆိုရင်ယုတ်28ခုသေးကြသေးစိတ်ပြီးတော့ဥပတိမြာရခဏမစက်ဖြစ်ပြနေတယ် စိတ်စေတသိက်တရားတွေလည်းပဲစိတ်စေတသိက်တရားတွေလည်းပဲရသော်သောစိတ်စေတသိက်တရားတွေတပေါင်းနဲ့ပေါင်းပြီးတကလားဖြစ်အဲဖြစ်တဲ့အခါလဲစိတ်ကလေးတွေတစ်ခုစီတစ်ခုစီဖြစ်ဝိသိနဲ့ဥမာမြင်တယ်ဆိုလို့ရှိရင်မမြင်ခင်ရှိဥစွာဘဝင်နေဖြစ်နေတာကိုဘဝင်ဘဝင်နေဘဝင်ဆိုတော့အခုတရားထက်ကလူတွေကဘာမှနေတော့ဆိုရင်ဝရင်ကြိမ်ကလေးအောင်မယ်မဟုတ်ဘူးဒီကမဟုတ်ဘူးဘဝင်ဆိုတာဘဝရဲ့စိတ်ပိုင်းကိုစိတ်တစ်မျိုးတွေပဲသူက ပရိသေစိတ်နဲ့အတူတူပဲပရိသေတွေကရလာတဲ့စိတ်ကလေးအဲ့ဒီစိတ်ကလေးကဆက်ကဆက်ကဖြစ်နေလို့အဲ့ဒီစိတ်ကလေးဆက်ဖြစ်နေတဲ့ညကာလပါလို့မသေးသေးဘူးတဘဝတည်နေတာပဲဒါသူဘဝကြီးအစိတ်ပိုင်းကြီးတွေအဲ့ဒီဘဝင်စိတ်ကလေးတွေတလဖြစ်နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တလအသက်ရှိတာဒီနေ့ဖြစ်နေဒီနေ့အသက်ရှိတာပဲအနှစ်တရားကာလပါလို့ဆက်ပြီးဖြစ်နေလို့ရှိရင်နှစ်တရားအသက်ရှိတာပဲဒါကြောင့်ဘဝရဲ့စိတ်ပိုင်းစိတ်ကလေးတွေလို့ခေါ်တယ်ဆိုဘဝင်စိတ်ကလေးတွေ သူကပဲအာယုံပြုလို့သူကတော့ယခုပြစ္ဆုတ်ပါအာယုံတော့အာယုံမပြုဘူးအိပ်ပျော်နေတဲ့ခါကလာဖြစ်နေတဲ့စိတ်မျိုးအိမ်မောကြနေတဲ့ခါလုံးလုံးကြီးအိမ်မောကြနေတဲ့ခါအဲ့ဒီစိတ်ဖြစ်နေတာအဲလောကလူတို့ယင်မြင်ဆိုလို့ရှိရင်အဲ့ဒါစိတ်မရှိဘူးလို့အောင်းမိတယ်လေအိပ်ပျော်နေတဲ့ခါစိတ်မရှိဘူးလို့အောင်းမိတယ်မော်လမြိုင်တုန်းကဒကာကြီးတယောက်ကသူကတရားလဲဝါသနာပါတယ်သူကဆရာကြီးလုပ်ပြီးတော့သူများတွေလည်းပဲသူကဟောပြောနေဒါပေမဲ့ဒါပဲနဲ့ဟိုရန်တန်ပြီးတော့ကိုယ်အထင်နဲ့ဟောလို့ရှိရင်တော်တော်လွယ်ရတယ်ဆိုတော့

ဆရာကြီးကပြောတယ်အဲ့ဒါလောကအနေနဲ့သူကဖြေဖို့တော်တော်ခက်တယ်သူကဒီလိုထင်ကြမှာပဲဒီလိုလူတွေကလည်းဒီလိုထင်တာအိပ်ကျော်တွေဘာမှမသိဘူးအောက်ပဲဒါနဲ့ဘုန်းကြီးကသူ့ဝင်မပြုလို့သူ့တည်းရပြောလည်းပြင်မှာမဟုတ်ပါဘူးဆိုပြီးပြည့်ရနေပြောတာတို့တကာကြီးအိပ်ကျော်တဲ့ကအိမ်မက်ကလေးပါနေတော့မဲ့ဘူးလားဟာအိမ်မက်တော့မဲ့တယ်ကြအဲ့ဒါတွေကဘာတွေတော့ဘာတွေတော့နာနေပဲ

ဟိုသင်းပေါ်လေရေထဲများမှာဟိုအမိုက်ကလေးအသေးရွယ်ကလေးများကြွေကြလိုက်တော့ရေလှုပ်သွားတယ်လို့မျက်စိမျက်စိအကြည့်တာထဲမှာအဆင်းအာရုံကျလာတဲ့အခါဒီရုပ်ကိုမှီပြီးတော့ဖြစ်နေဘဝင်ကလှုပ်ရှားသွားတယ်လှုပ်ရှားဆိုလဲမူလကသူ့ယူနေကြအာရုံကိုအေးသေးသေး စောစောမြဲမြဲတာမန်ဆွမ်းသာအာရုံပြုနေကြကနည်းနည်းညော့သွားတဲ့သဘောပါပဲအပြင်ဘက်ကအာရုံနှလုံးသွင်းတော့မလို့ဖြစ်လာတဲ့သဘောပါနှလုံးလည်းမသွင်းသေးပါဘူးအဲဒီတော့အဲဒီတော့အခြေအနေပြောင်းသွားတာကိုလှုပ်ရှားတယ်လို့ခေါ်တယ်စိတ်ဓာတ်ကလေးလှုပ်ရှားသွားတယ်ဝင်စိတ်ကလေးလှုပ်ရှားဝင်စိတ်ကလေးလှုပ်ရှားပြီးတော့မှဆင်းကျင်လာတယ်ကြာလာတဲ့မျက်စိထဲမှာဆင်းကျလာတဲ့ဆင်းကျင်တဲ့စိတ်ကလေးဖြစ်တယ် အဲဆင်ញင်ပြီးတော့မှမြင်တဲ့စိတ်ကလေးဖြစ်တယ်မြင်တဲ့စိတ်ကလေးဖြစ်ပြီးတော့အဲဒီစိတ်ကလေးကိုလက်ခံတဲ့သံတိစိတ်ခေါ်တဲ့စိတ်ကလေးဖြစ်တယ်နောက်သံတိရဏခေါ်တဲ့စိတ်ကလေးသုံးစားတဲ့စိတ်ကလေးဖြစ်တယ်သုံးစားပြီးတော့မှဥထောစိတ်ကလေးဖြစ်တယ်သုံးဖြတ်တယ်ကောင်းကောင်းအကောင်းဆိုးတွေသုံးဖြတ်လိုက်ဥထောစိတ်ကလေးဖြစ်ပြီးတော့မှဇောစိတ်တွေဖြစ်တယ်နှစ်သက်စရာตายရစရာအနေအချင်းဥထောကသုံးဖြတ်လိုက်လို့ချင်းနှစ်သက်ตายရတဲ့လောဘဇောတွေဖြစ်တာပါစိတ်ဆိုးစရာမုန်းစရာနေရာချင်းသုံးဖြတ်လိုက်လို့ချင်းစိတ်ဆိုးတဲ့မုန်းတဲ့ဒေါသဇောတွေဖြစ်တယ် ညီညိုစရာစသည်ဖြင့်ဆုံးပြလိုက်လို့ရှိရင်သဒ္ဓါပြဋ္ဌာန်းတဲ့ကုသိုလ်ဇောတွေဖြစ်အဲဇောခုနှစ်ကြိမ်ဖြစ်ဇောခုနှစ်ကြိမ်ဖြစ်ပြီးတော့ဇောဤအာယုံလိုက် အာယုံပြီးတော့တရားယုံဆွဲစိတ်ကလေးကနှစ်ကြိမ်ဖြစ်ပြီးတော့ဘဝင်ပြန်ကြသွားအိပ်တော်သလိုဖြစ်သွားတယ်ဝိညာဉ်သာသင်တော့ဒီလိုသိထားတာကိုဒီလိုအသေးစိတ်တွေပြီးဓမ္မဝဟလာတွေနဲ့သိထားတော့ဒီကမြင်မြင်တယ်မှကြားရင်ကြားတယ်မှကိုယ်ရင်ကိုယ်ရဆန်းရင်ဆန်းတယ်မှဒါကြီးအကျမ်းနေတယ် ဒါတွေအခြေတည်တာနဲ့တူပါရဲ့လို့စဉ်းစားနေတာကိုဒါအစတရားထုတ်တာကအစမဟုတ်အထုတ်တာပဲနောက်ကြလို့ရှိရင်တော့ဘုန်းကြီးကပြန်တော်မူတော့ပါရင်ရှိပါဦးမင်းဝန်ဆရာတော်ကြီးပထမမင်းဝန်ဆရာတော်ကြီးဒီမှာတော့အထုတ်နောက်ကြလို့ရှိရင်တော့ကမ္မထာကတမျိုးတမျိုးတော့ပြင်ပေးဥမှန်နဲ့တူရဲ့ဘုန်းကြီးကစဉ်းစားနေတာအဲဒီလိုစဉ်းစားနေတာကအစကကအဲဒါစဉ်းစားရတဲ့ပုဂ္ဂိုလ်က ဇာပေကျမ်းကဘုဒ္ဓရှိတဲ့ပုဂ္ဂိုလ်ကဆရာသမားယုံကြည်တယ်ဆိုရင်မလို့သူကကိုကိုဝေညာလေးကလုပ်သေးတာအဲဒီလိုကဝေညာလေးလုပ်နေတော့ဘာဖြစ်တော့ဆိုတော့သမာဓိမဖြစ်ဘူးသမာဓိမဖြစ်တော့ညာကမဖြစ်ဘူးဘာမှမဖြစ်ဘူးဒီလိုပဲမှတ်မယ်ဖမ်းရမယ်ဆိုလို့တော့မှတ်နေရတာပဲဟိုဆရာတော်ကြီးခိုင်းတာပဲသူပြောတာပဲမှတ်လိုက်ဦးမှာပဲဆိုမှတ်တယ်ဘာမှမဖြစ်ဘူးမဖြစ်တာဘာကြောင့်လဲဆိုတော့ သူကစိတ်ကြလဲချပါမှပဲသူကစိတ်ကူးတွေဝင်နေတာကိုစိတ်ကူးတွေကြားတဲ့ဝင်နေတော့သမာဓိကပြည့်တယ်သမာဓိမဖြစ်တော့ညာမဖြစ်ဘူးသမာသမာရိဘိခွေဘာဝေထသမာဟိတောဘိခွေယထာဘူတံပဇာနာတိပတ္တိဘိခွေယံသောသမာရိသမာရိကိုဘာဝေထဖြစ်ပွားစေကြကုန်လောသမာဓိပြောင်းအားထုတ်ရမယ်တချို့က သမာဓိတချို့ကအပြစ်တင်တယ်ဟာဒါသမထတွေပဲသမာဓိပဲဒီဥစ္စာလကားပဲဘာမှသုံးမကြဘူးစသဖြင့်ပြောဒီပုဂ္ဂိုလ်တွေကလည်းစိတ်ကြီးဝင်နေတာသူတို့သူတို့မှသမာဓိလည်းမရှိဘူးသမာဓိမရှိရင်ညာလည်းမဖြစ်ပါဘူးသူတို့မှအဲဒါသူတို့လည်းညာမရှိပဲနဲ့ဟိုသမာဓိသွားပြီးကဲရဲအဲဒီကဲရဲတဲ့အတွက်ပြစ်တွေတော့ဖြစ်ဦးမှာသူတို့อืมကြောက်ကြကောင်းတယ်သူကညာစွာဘုရားကသမာဓိမကဲရပါဘူးသမာဓိကြီးမွန်းတာပဲသမာဓိမိတ်ွေပါဝေးထားတယ်ဘုရား သမာဓိပွားများကြတယ်သမာဓိပြောင်းအထုကြတယ်ဘုရားတဲ့သူဘယ်ပို့ပြီးတော့သိမလဲသမာဓိအကျိုးရှိလို့ဘုရားကတိုက်တွန်းလာတာဘုရားသမာဓိပြောင်းအထုရမယ်လို့သမာဓိပြောင်းအထုတယ်သမာဓိဖြင့်ဘာအကျိုးရှိတော့သမာဓိတော်စိတ်တည်ကြည်သောပုဂ္ဂိုလ်ယထာဘူတံဟုတ်တိုင်းမှန်သောပဇာနာတိပါသတိသိမြင်၏အဲသမာဓိဖြစ်လာတဲ့အခါ

သကုံမျက်စိရုပ်ကိုအနေစာတိမမြဲဟူ၍ပဇာနာတိဝိသမာဓိဖြစ်တဲ့အခါမှာသကုမျက်စိကြည့်တဲ့ရုပ်ကလေးလည်းအနေစာမမြဲဘူးဆိုတာသိပါလိမ့်မယ်ရူပေယူပါယုံအစင်းတို့ကိုအနေစာတိမမြဲကုန်ဟူ၍ပဇာနာတိဝိမြင်ရတဲ့အစင်းတွေလည်းပဲရိတ်ကနေပေါ်ပြီးရိတ်ကနေကြောက်မမြဲတဲ့တရားပဲသိပါလိမ့်မယ် သကုဝိညာဏသကုဝိညာဉ်ကိုသကုဝိညာဏမြင်သိမှုသကုဝိညာဉ်ကိုနေသနိမမြဲဝေပါဇာနာရိသိမြင်သိရတယ်မြင်သိတဲ့သဘောလေးဒါလေးလည်းမြင်သိပြီးရင်ဈိတ်ကနေပေါ်ဈိတ်ကနေပြောင်းမမြဲတဲ့တရားပဲသိပါလိမ့်မယ်သကုတံပါဒမြင်တွေ့မှုသကုတံပါဒကိုနေသနိမမြဲနေသောတိမမြဲဝေပါဇာနာတိသိသကုတံပါဒခေါ်တဲ့မြင်တွေ့မှုလေးလည်းမြင်ရတဲ့အာယုံလေးပေါ်ပေါ်လုံလုံလေးထင်ထင်ရှားရှားတွေ့သွားတဲ့သဘောအတ္တခေါ်တယ် အဲတွေ့သွားတဲ့သဘောလေးနဲ့တွေ့ပြီးချက်ချင်းပဲရှိကနေပျောက်သွားတာပဲဆိုတာဒီလိုလဲသိပါလိမ့်မယ်ဘုဂဝသမလာပြည့်စရာမြင်တွေ့မှုသောအကြောင်းကြောင့်ဒုက္ခဝါချမ်းသာတော်လိဖြစ်သောဒုက္ခဝါဆင်းရဲတော်လိဖြစ်သောအာရုံမှာဒုက္ခဝါမဆင်းရဲမချမ်းသာအလေလားတော်လိဖြစ်သောယံပိတာဝေရိဒါချင်းခံစားမှုသည်လေဥပ္ပစ္စတိဖြစ်ပေါ်လာ၏တာမီထိုခံစားမှုကိုလည်းနေသန်းဒီမမြဲဝေပသနာတိပြီအဲဒီမျက်စိနဲ့အသင်းနဲ့ အဲမျက်စိနဲ့အဆင်းနဲ့စိတ်နဲ့တွေ့ခြင်းကြောင့်တဲ့မျက်စိထဲမှာအဆင်းရုပ်အာယုံလေးတွေ့လိုက်ခြင်းကြောင့်ခံစားမှုလေးပေါ်လာနိုင်တယ်။ကောင်းတဲ့ခံစားမှုလည်းရှိတယ်၊မကောင်းတဲ့ခံစားမှုလည်းရှိတယ်၊လဲလာခံစားမှုလည်းရှိတယ်သုံးမျိုးပဲတဲ့ဝေဒနာကတော့အဲဒီခံစားမှုဝေဒနာလေးလည်းပဲကောင်းငင်မှာလျာစီလက်လိုက်တာလို့စက္ကနဲ့ပေါ်စက္ကနဲ့ကြောက်သွားဖြစ်ပြီးကြောက်သွားတာပဲလို့အားလည်းသိပါလိမ့်မယ်အနိစ္စမမြဲဘူးဆိုတာသိပါလိမ့်မယ် အဲတော့သမာဓိဖြစ်ရင်ပြီးတယ်ဆိုဒါလည်းဘုန်းကြီးများကစဉ်းစားဘူးတာပဲသမာဓိဖြစ်ရင်အဲယုံနာတရားတွေရဲ့အနိစ္စဒုက္ခအနတ္တတွေအမှန်တိုင်းသိတယ်လို့မြတ်စွာဘုရားဟောတယ်။နာမြတ်စွာဘုရားဟောတဲ့တရားလည်းဘုရားစဉ်းစားတာပဲဒီလိုပဲစဉ်းစားစာစာရီသာဘူးသာပေဘုရားရှိတဲ့ပုဂ္ဂိုလ်ကစဉ်းစားတယ်လို့ဆိုတာ။ အဲကိုကညာမမီသေးလို့ကျင်တော့စဉ်းစားသဘောမကျပဲနဲ့ဖြစ်နေတာသို့တော်လည်းဘုရားဟောထားတဲ့တရားဆိုတော့ပယ်တော့မပယ်ဘူးကိုယ်လေသဘောကမကျပဲဖြစ်ဘယ်လိုသဘောမကျတော့ဆိုတော့သမာဓိဖြစ်ရင်အမှန်တရားယုံတာနေသိတယ်လို့မြတ်စွာဘုရားဟောတယ်ပြီးတော့သာသနာ့ဘာကပုဂ္ဂိုလ်တွေရှိတယ်သာသနာ့ဘာကပုဂ္ဂိုလ်တွေဟာ သူတို့လည်းဇာန်ပင်ညင်တွေရနေတာပဲဇာန်ပင်ညင်ရသမာဓိတွေအများကြီးဖြစ်ပြည့်ပြည့်စုံစုံကြီးကိုဖြစ်နေသမာဓိသူတို့လည်းယုံနာတရားလည်းမသိဘူးမနိစ္စဒုက္ခလည်းမသိဘူးဘာဖြစ်လို့မသိပါလိမ့်မလို့သာသနာ့ရဲ့မှာတောင်းမှအရှင်ဒေဝရတို့လိုပုဂ္ဂိုလ်တွေရှိပါတယ်ရှင်ဒေဝရတို့ကုဏ္ဏခတာတို့ဆိုတာဇာန်ရပုဂ္ဂိုလ်တွေပါပဲသူတို့သမာဓိဇာန်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေပဲ အဲသမာဓိဇာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကလည်းသူတို့ယုံနာအနိစ္စဒုက္ခအနတ္တတွေကောင်းမှမသိဘူးကောင်းမှမသိတော့ဘူးအဲမြတ်စွာဘုရားကြီးညိုရမှာတွေလို့ကောင်းမှမကြီးညိုတော့ဘူးနောက်မတော်တာမတော်တာမသိတာတွေလည်းပြုမယူတွေလည်းလွဲတွေချောက်ယူလဲဆိုဟိုတင်သုဏခတ္တကဆိုလွဲတွေချောက်ပြီးတော့ယူအဲဒါကြောင့်သူတို့မှာမကောင်းမှုအကုသိုလ်တွေအများကြီးပွားသွားပါတယ်သူအဲဒီတော့ သမာဓိဖြစ်ရင်လည်းဒီပုဂ္ဂိုလ်တွေတော့ဘာဖြစ်လို့မှားတိုင်းမသိပါလိမ့်မလို့ဘုရားကစာစဉ်းစားရဲ့နောက်တရားအထုတ်တဲ့ခါကျတော့သူကရှင်းသွားတယ်ပါဩသမာသာသနာပါကပုဂ္ဂိုလ်တွေသမာဓိကသူကသမာဓိသက်သက်ပဲဝိပဿနာလုပ်ငန်းသူတို့မသိဘူးအာလာရဥဒကတို့လို့သမာဓိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေပဲလို့မိမိတို့ခန္ဓာ ယုံနာတရားတွေရှုရမယ်ဆိုတာသူတို့ကမသိဘူးမြင်တိုင်းရှုရမယ်ကြားတိုင်းနားနဲ့စားတဲ့တွေ့ထိတဲ့ရှုရမယ်ဒါလေးမသိလို့သိမယ်ဆိုလို့ရှိရင်သမာဓိရတဲ့အချိန်ကလေးမှာဒါလေးတွေစိတ်နဲ့စိုက်ပြီးတော့ရှုလိုက်ရင်ဟောခဏမစဲရှစ်ပြင်းလာတယ်ပေါ်ရမှာပဲသမာဓိရတဲ့အချိန်မှာ ကိုယ်ထဲမှာဘယ်နေရာကပဲစိုက်ရှုရှုခဏမစဲဖြစ်ပြနေတာလေးတွေကပိုင်းခြားပြီးတော့သိနိုင်တယ်အဲဒါအဲဒီတော့ သာသနာ့ဘာပုဂ္ဂိုလ်တွေမှာဓွား၆ပါးဖြစ်တဲ့ယုံနာတွေကိုရှုရမယ်ဆိုတဲ့နည်းကလေးသူတို့မသိဘူးမသိတဲ့အတွက်ကြောင့်သူတို့မှသမာဓိသမာဓိသာဖြစ်ပြီးတော့ယထာဘုဒ္ဓညာမဖြစ်ဘူးသမာဘာဝနာတွင်းကပုဂ္ဂိုလ်တွေသာသနာတော်ကပုဂ္ဂိုလ်တွေမှာဘာ၆ပါးဖြစ်တဲ့ယုံနာနဲ့ရှုရမယ်ဆိုတဲ့နည်းကလေးကအများအပြားသိတာပေါ့မသိတဲ့ပုဂ္ဂိုလ်တွေလည်းရှုရတယ် အဲဒီတော့သိပြီးတော့ဒါကတော့သမာဓိရတဲ့အချိန်မှာဒီအဖြစ်အပျက်ယုံနာနေအမှန်တိုင်းယထာဘုဒ္ဓညာနေဖြစ်တာပဲအမှန်တိုင်းသိပြီးယထာဘုဒ္ဓညာနေဖြစ်တာပဲလို့ဆိုတာသဘောပေါက်လာပါတယ်ဒီမဟာသတိသနာသုတ်အထကရာတွေမှာပြထားပါတယ်သံပစဉ်ကံ ပဋ္ဌကသံသင်းနဲ့ပပ္ပါယသံသင်းနဲ့ကြားထားတယ်ပဋ္ဌကအကျိုးရှိပုံအတုပကမ္မထာများရှုတာဟာအကျိုးရှိတယ်တဲ့အတုပအတုပကောင်းရှိရသွားပြီးတော့ရှုကောင်းပြီအကျိုးရှိတယ်အဲ့ဒါပုံစံနဲ့ထုတ်ပြတယ်အကျိုးရှိပုံလေးတနေ့သောအခါကာလရဟန်းငယ်တစ်ပါးနဲ့သာမဏေနဲ့ တော်တဲ့ကိုသွားကြတယ်တဲ့တဘူးတဘူးလုံးဖို့ရလက်သားသွားပြီးတော့ရှာကြနေတော့တယောက်တကွဲတပါးတကွဲစီကလန်းစီသွားပြီးတော့နေတော့သာမဏေကတဏှာရောက်သွားတဏှာရောက်သွားတော့အဲ့ဒီတော်တဲ့မှာအတုပသူသေးကောင်းတွေ့သူသေးကောင်းညှိတွေ့တော့ဒီအတုပသူရှုတာပေါ့လေအတုပ ဥဒုမာရကလာဝိနိလကလာဝိပုပ္ပကလာသဘာပဲလို့အတုပါရလို့တော့မပြောတာဘူးအတုပါကောင်တွေ့တယ်လို့ဆိုပါတယ်အဲဒါဘာဖြစ်ရှုနိုင်ပါလဲဥဒုမာရကဖူးဖူးရောင်နေတယ်ကောင်းကြီးတွေ့ရင်လည်းဖူးရောင်နေတဲ့သူတွေကောင်းကြီးပဲလို့ဒီထဲမှာအဲဆွဲပြီးတော့ရှုရင်ဒါပထမဇန်ကိုရနိုင်ပါတယ်ဝိနိလကညုံမဲနေတဲ့ကောင်းကြီးဆိုရင်ညုံမဲနေတဲ့ကောင်းကြီးနှလုံးသွင်းပြီးတော့ရှုဒီကောင်းကြီးအာယုန်ကြီးပဲစိတ်ထဲမှာစွဲမြဲပြီးတော့လို့ရှိရင်ဒါပထမဇန်ရနိုင်ပါတယ် ဝိပုဗ္ဗကသွေးတွေပြည်တွေတစိုးစိုးယိုပြီးတော့နေတာတွေအဲဒါတွေလည်းရှုနိုင်တာပဲကိုယ်အပိုင်းပိုင်းပြနေတာနှစ်ပိုင်းပြနေတာအဲဒီပြနေတဲ့လူဘာသူဘာကောင်လည်းရှုနိုင်တာအယိုးစုလည်းရှုနိုင်တာအဲဒီမှာတော့ဘယ်ဘယ်လိုအတုဘရလို့တော့ပြောအတုဘကောင်တွေ့အတုဘကောင်တွေ့တော့သူကပထမဇန်ရောက်သွားတယ်တဲ့သူတွေကောင်ကြီးစီရင်စွဲပြီးတော့ရှင်ရင်းနဲ့သူတွေကောင်ကြီးစီရင်စွဲပြီးတော့ ဇံရောက်ဇံရတော့မှအဲ့ဒီသူတွေကောင်းကြီးစွဲတဲ့စိတ်ကလေးကိုရှုလိုက်တာကိုသမာဓိရတဲ့အချိန်မှာကိုယ်ဖြစ်တဲ့စိတ်ကလေးရှုလိုက်တော့စိတ်ကလေးကအဲ့ဒီအတုပအာယုံစီကိုရောက်ရောက်ပြီးတော့သိနေတဲ့သဘောလေးဟာသိပြီးရင်ပျောက်သွားရင်သိပြီးရင်ပျောက်သွားရင်သိပြီးရင်ပျောက်သွားအောင်အနေစမနေတဲ့တရားပါလားဆိုတာကိုယ်ဝေညာနဲ့ပြီးကိုယ်စိတ်ထဲမှာအဲဒီအနေစမမြဲတာလေးပြီးတော့ဆင်းရဲပဲဒီစိတ်ကလေးကဖြစ်ပြီးပျောက်သွားဆင်းရဲပဲ ဖြစ်ပြီးတော့ပြတ်သွားလို့အနတ္တပုဂ္ဂိုလ်သားတော်မဟုတ်တဲ့သဘောတရားများပဲလို့ပြီးပြီးတော့နိစ္စဒုက္ခအနတ္တပြီးပြီးတော့သောတာပတ္တိမေဖို့ရောက်တာဝိပဿနာတခဏချင်းရောက်လို့ပါရမီထူးတဲ့ပုဂ္ဂိုလ်တွေလို့တခဏချင်းလည်းရတယ်တရားဆိုတာတရားဆိုရကျင်အမှုသာလိုလိုပဲမရကျင်လို့ကျင်တယ်အကြာကြီးအထောက်ရတာပဲဒီလိုပဲဒီလိုနှစ်ပေါင်း30လောက်အထောက်ရတာရှိပါလေဆိုတော့ပြင်တယ်တကယ်ပုဂ္ဂိုလ်ကြီးတွေပါပဲအဲလိုကြာကြီးအထောက်ရတဲ့ပုဂ္ဂိုလ်လည်းရှိတယ်အကြောင်းညင်လို့ကျင်ဒီလိုတခဏလေးနဲ့ရတဲ့ပုဂ္ဂိုလ်လည်းရှိတယ်အမျိုးမျိုးရှိတယ်ဒါကြောင့်တရားထုတ်တဲ့ခါကလာမှာ အဘောဘောတော့အမလို့ပါဘူးသိတယ်လေးလေးစားစားထားရတယ်ဓာတုပုဂ္ဂိုလ်တွေဟိုဒီတရားတို့တော်တော်နဲ့ပြစ်မှာမဟုတ်ပါဘူးလို့ဒီလိုဘောဘောစားစားမလို့ပါဘူးတော်ကြရင်အကြောင်းညီညွတ်တခဏအတွင်းဖြစ်မယ်တဏှာရည်အတွင်းလည်းဖြစ်နိုင်တယ်နဏှာရည်အတွင်းလည်းဖြစ်နိုင်တယ်ဘာမှဖြစ်လို့ရှိရင်ခဏတနေ့တည်းလည်းဖြစ်နိုင်တယ်ဘာမှမဟုတ်ရင်လည်းပဲခဏမဖြစ်ရင်ညလည်းပဲတရားဟာအထုရင်ဖြစ်နိုင်တယ်မနေ့လည်းဖြစ်နိုင်တယ်နေ့ပြင်ကဖြစ်နိုင်ဒီလို မကြခင်ဖြစ်နိုင်တယ်လို့စိတ်ထဲကထားပြီးတော့ရိုးသေးသေးအထုတ်ရတယ်ဒီတရားတွေတော့လည်းဖြစ်မှာဟုတ်ပါဘူးကြာကြီးနေမှာဖြစ်မှာတို့ကုသိုလ်ရရုံမှာပဲဆိုပြီးပေါ်ဝဆော့တာလေးတွေမလုပ်ရဘူးသူကစိတ်ပါလက်ပါနဲ့အထုတ်ရတယ်အဲဒီမှာအဲ့ဒီကိုရင်ကအတုပကောင်တမင်တကာတရားထုတ်ဖို့ကမ္မထမ်းပြုဖို့သွားတာမဟုတ်ဘူးတကူသစ္စာချဖို့သွားကြတာတော့တဲ့။ညာအတုပကောင်ကြီးတွေ့တော့သူအတုပကောင်ကြီးရှိသမာဓိဖြစ်ပထမဇန်ရ သမာဓိဖြစ်တဲ့အချိန်မှာသွား၆ပါးဖြစ်တဲ့ယုံနာရှုရမယ်ဆိုဝိပဿနာရှုနည်းကလည်းသူနားလည်ထားလို့ဘောအဲဒီသမာဓိဖြစ်တဲ့ဇာန်လေးရှုတာဒါစိတ်ကလေးအာတုဘကောင်းကြီးအာဟုတဲ့စိတ်ကလေးအာဟုတာဖြစ်လိုက်ရှုလိုက်အာဟုတာဖြစ်လိုက်ရှုလိုက်အာဟုတာဖြစ်လိုက်ရှုလိုက်စိတ်ကလေးပေါ်လိုက်ကြောက်လိုက်စိတ်ကလေးပေါ်လိုက်ကြောက်လိုက်ဖြစ်ဖြစ်တာတွေ့တော့အိဋ္ဌဒုက္ခအနတ္တပိုင်းခြားပြီးပြီးတော့သက္ကနာလေးတွေ့မယ် သင်္ခါရယုံနာနဲ့ချုပ်ငင်းတဲ့နိဗ္ဗာန်အာယုံကိုတွေ့သွားတယ်ယုံနာသင်္ခါရတွေငြင်းသွားနိဗ္ဗာန်ကိုသောတာပတိမညာနဲ့နိဗ္ဗာန်ရှိဥစွာမြင်တယ်ဆိုဒီလိုမြင်တာနိဗ္ဗာန်ကဟိုတဏှာမှာမြို့ကြီးလို့ဘာကြီးလို့မဟုတ်ဘူးအကျိုးလူတွေထင်တာတဏှာမြို့ကြီးလို့လို့ဘာကြီးလို့ထင်မဟုတ်ဘူးသူဆိုယုံနာသင်္ခါရတွေငြင်းသွားတာပဲယုံနာသင်္ခါရတွေငြင်းသွားအဲ့ဒါကနိဗ္ဗာန်တရားနိရောဓသစ္စာတရားအဲဒီနိရောဓသစ္စာတရား နိဗ္ဗာန်တရားမြင်ပြီးသောတာပန်ဖြစ်ဒီချိန်မှာယဟန်ကတတိကိုရင်ပြောက်နေတာနဲ့អော်ပြီးတော့ခေါ်တာကိုရင်ပဲအဲရောက်နေတော့ကိုရင်ခေါ်တော့ဒီတော့မှအပန်ကြားတော့ခါတယ်ဟိုကကိုရင်ကလာတယ်လာပြီးတော့အဲဒီယဟန်ကိုရှင်ဘုရားတတိတော့ဟိုကလာခဲ့တဲ့လမ်းတိုင်းရှင်ဘုရားသွားကြည်သားမယ်

အရစီကိုမျှော်ပြီးကြည့်လိုက်တော့အတုဘကောင်ကြီးတွေ့တာကိုဩဒါနဲ့တူတယ်လို့ကိုရင်ဆိုပြီးတော့အတုဘကောင်ကြီးသူလည်းနှလုံးသွင်းအဲဒီအတုဘကောင်ကြီးနှလုံးသွင်းတဲ့ပမာရိယပထမဇာရောက်သွားတယ်ပထမဇာရောက်ဆိုတာဒီအတုဘအာုံထဲမှာစိတ်ကလေးဝင်ပြီးတီးနေတာပါပဲသူသူဆန်းဆန်းကြီးမဟုတ်ဘူးဒါပဲစိတ်ကလေးငြိမ့်နေတာဒီပြင်အာယုံထဲမှာမသွားဘူးအဲဒီတော့အဲဒီအာယုံ ဇာအယုံလေးဖြစ်ဖြစ်တိုင်းဖြစ်တိုင်းသူကလည်းပဲဝိပဿနာရှင်ကြီးရဟန်းဆိုတော့ကိုယ်ရင်နဲ့ပို့ပြီးတော့သိဦးမှာပေါ့အင်းမှာဝိပဿနာရှုရတာကိုဖြစ်ပေါ်လာတာလေရှုလိုက်တော့တခါလဲသူလည်းပဲမကြခင်မဲ့ဒီအာသုဘအာရုံတွေစိတ်ကလေးရောက်လိုက်ဖြစ်ပြီးပြည့်သွားလိုက်စိတ်ကလေးရောက်လိုက်ဖြစ်ပြီးပြည့်သွားလိုက်စိတ်ကလေးရောက်လိုက်ဖြစ်ပြီးပြည့်သွားလိုက်အဲ့ဒါလေးပြီးရင်ပြီးရင်တခါလဲမိစ္ဆာဒုက္ခအနာတ္တတွေထင်ပြီးတော့သင်္ခါရချုပ်ငြိမ်းတဲ့နေရာရောက်သွားတယ်ဖြစ်ဖြစ်နေတဲ့တရားတွေအကုန်လုံးငြိမ့်သွားတာ ကုံဆုံးသွားတဲ့သဘောကိုရောက်သွားသောတာပတိမဉ္ဇဉ်ဖြစ်သွားတယ်အဲသောတာပန်ဖြစ်သွားအဲဒီမှာအတုဝအာယုတစ်ခုတည်းနဲ့အမျော်လင့်ပဲနဲ့ပါမဏေရောယဟန်ရောပထမဇာရပြီးတော့သောတာပတိမေသောတာပတိကိုရောက်သောတာပန်ဖြစ်ပြီးတော့သွားတဲ့အကျိုးရှိပါတယ်တဲ့ဒါကြောင့်အတုဝါများယူကောင်းတယ်ဆိုပြီးတော့အတ္တကရာကပြထားပါတယ် အခုလည်းပဲအာသုဘတွေဆိုခဏခဏတွေ့ကြတယ်အဲဒီခါကျရင်ဒါတွေကရှုကောင်းတဲ့ဥစ္စာပါပဲရှုရင်သူကသမာဓိဖြစ် သမာဓိဖြစ်လို့ချင်းအဲဒီသမာဓိစိတ်ကလေးကိုအဲဒီအာယုန်ကြီးစိတ်ကလေးရောက်လိုက်ဟိုသွားရင်လာရင်လည်းပဲဒီမြင်မှုတဲ့အာယုန်ကြီးပြန်ပြန်ရောက်နေမှာပါပဲအဲဒီစိတ်ကလေးမှားလိုက်အဲကောင်းတယ်ဆိုတာဒီစိတ်ကလေးဖြစ်ဖြစ်သွားတာတွေ့လိုက်အတူပါအာယုန်ဒီစိတ်ကလေးရောက်လိုက် ရောက်တဲ့စိတ်ကလေးမှားလိုက်ဖြည့်ပြသွားရောက်တဲ့စိတ်ကလေးမှားလိုက်ဖြည့်ပြသွားအနိစ္စမမြဲတဲ့တရားပဲဆိုတာပိုင်းခြားပြီး ဝိပဿနာဉာဏ်တော့ပြင်းဆုံးဖြစ်မှာပဲကြောင်းညိုလို့ရှိရင်လည်းအဲဒီကိုယ်ရင်နဲ့အရာများလိုပဲမေဖို့တရားတွေလည်းရောက်သွားနိုင်တာပဲအဲဒီမှာခုဘုန်းကြီးပြောလိုတာကဘာလဲဆိုလို့ရှိရင်သမာဓိဖြစ်ရင်ဉာဏ်ဖြစ်တယ်ဆိုတာလေးပြောချင်တယ်ဒါလေးမှတ်ရအောင်သမာဓိသမာဓိဇံကိုရလိုက်တာနဲ့တခါလဲကိုယ်ရင်းတဏှာဖြစ်ပေါ်တဲ့တရားရှုရမယ်ဆိုတဲ့ဝိပဿနာရှင်ကြီးကသိထားတဲ့ပုဂ္ဂိုလ်မှာ အဲဒီဇာစိတ်ကလေးဖြစ်လိုက်တာနဲ့ဇာစိတ်ကလေးရှုဇာစိတ်ကလေးဖြစ်တဲ့ဇာစိတ်ကလေးရှုအတုပအောင်ဒီစိတ်ကလေးရောက်လိုက်အဲဒီစိတ်ကလေးရှုလိုက်အတုပအောင်ဒီစိတ်ကလေးရောက်လိုက်စိတ်ကလေးရှုလိုက်နဲ့ဖြစ်ဖြစ်ပြီးရင်ပြီးရင်လည်းအဲယထာဝုဒဉာဏ်နဲ့ဖြစ်သွားဝိပဿနာဉာဏ်နဲ့ဖြစ်တာအဲဒါအဲဒီတော့မြတ်စွာဘုရားကသမာရိဘိက္ခွေပါဝေတာဘိက္ခွေယံတော်သမာရိသမာရိကိုပါဝေတာဖြစ်ပွားစေကြကုန်သောသမာရိဖြစ်အောင်အားထုတ်ကြတဲ့သမာရိဖြစ်ပွားရေးကြည့်တယ်အခုဒီ ကမ္မနာရောက်ရောက်လာတဲ့အခါယေဥစွာသမာဓိဖြစ်ဖို့ရည်ရှိတယ်ဝိပဿနာကစအားထုတ်တယ်ဆိုတော့သမာဓိဖြစ်မှဝိပဿနာဉာဏ်ကဖြစ်တာသမာဓိမဖြစ်ရင်မဖြစ်သေးဘူးပထမရောက်ခါသာမှာဝိညာဉ်လွား၆ပါးကဖြစ်တဲ့ဖြစ်တိုင်းကိုမှမြင်နိုင်ကြတယ်နာနေစားတဲ့တွေ့တည်တယ်ကိုယ်တဲ့စားတဲ့လှူရှားတဲ့စိတ်ကူးစားကြတဲ့ကိုယ်မူရာတွေပြုခြင်းပြုတဲ့စိတ်မူရာတွေဖြစ်တိုင်းဝေဒနာတွေဖြစ်တိုင်းမှာအတူရုပ်ပြောအဲ့ဒါတွေကမှဘုံလုံးမှတ်တာမှမရှိတာမမှတ်တာပဲနေလို့ဆိုလို့ရှိတာမှတ်တာအောင်လို့ ခေါင်းသာပင်သာလေးကစမှာအသက်ရှူတဲ့စိတ်တိုင်းခေါင်းတက်လာပါတယ်မှပင်ကြသွားလေမှခေါင်းစားကခေါင်းသွင်းနေအောင်ပြီးရမယ်ပင်စားပင်သွင်းနေအောင်ပြီးရမယ်ဒီလိုကမ္မထံပေးအဲဒီလိုခေါင်းနဲ့ပင်နဲ့ရှူမှနဲ့စိတ်တွေထွက်သွားလို့ရှိရင်သွားတဲ့စိတ်တိုင်းစိတ်တိုင်းစိတ်တိုင်းကိုမှဝေဒနာတွေဖြစ်လာရင်ဖြစ်တိုင်းဖြစ်တိုင်းဝေဒနာကိုမှအဲကိုယ်မူရလှူကြလို့ရှိရင်လှူကြတိုင်းလှူကြတိုင်းမှဘာမှလှူကြပြည့်မရှိဘဲနဲ့ငြိမ်းနေတဲ့အခါမှာခေါင်းသာပင်သာလေးပဲမှရှူမှပုံပေးတာ အဲဒီလိုရှုမှတ်ဝင်ပေးထားတဲ့အတိုင်းရှုမှတ်နေတော့အစတော့ဝိပဿနာဉာဏ်ထူးထူးဆန်းဆန်းကြီးပဲဖြစ်ဦးမလို့မဖြစ်သေးပါဘူးစစချင်းဒီလိုသာဖြစ်မယ်ဆိုရင်ကိုလုံးနိဗ္ဗာန်ရောက်ကုန်ကြမှာလွယ်လွယ်လေးရောက်မှာဒါတော့လည်းမလွယ်လာဘူးသူစားတချို့ပုဂ္ဂိုလ်တွေလွယ်မယ်တချို့ပုဂ္ဂိုလ်တွေမလွယ်ဘူးအဲဒီတော့အစသမာဓိဖြစ်ဖို့အရေးကြီးတယ် ။ဖောင်းတယ်ပိန်တယ်မှတ်နေရင်ဖောင်းတယ်ပိန်တယ်မှတ်ရင်ဒီဥစ္စာကအကျဉ်းကြီးပဲ။ဒါနဲ့ဖြစ်မှဖြစ်ပါမလားသွားစဉ်းစားနေအဲ့ဒါမှဖြစ်ဘူး။သမာဓိမှဖြစ်ပဲ။အဲ့တော့မစဉ်းစားဘဲနဲ့သိကြလက်ကြရှုဖို့မှပို့လိုပါတယ်။အဲဘုန်းကြီးများလည်းစာကဒီလိုစဉ်းစားနေတာနဲ့တရားကမတက်နိုင်ဘူးသူကအခုလည်းပဲယောဂီတွေဒီလိုပဲရောက်ကားစားတချို့ပုဂ္ဂိုလ်တွေကသာဝေဘုဒ္ဓတာကရှိစိတ်ကူးစဉ်းစားကြံသေးတဲ့ပုဂ္ဂိုလ်တွေစဉ်းစားစဉ်းစားကြံသေးတယ်တရားကမတက်နိုင်ဘူး။မစဉ်းစားပါနဲ့မကြံစီပါနဲ့တို့ရင်တချို့ကကြိုက်တော့မကြိုက်ဘူးသူတို့ ဒီလိုပြေးခွင့်ရမလားဆိုပြီးတော့မကြိုက်တာရှိသေးတယ်သူကအမှန်ကတော့ဆရာသမားတွေကနားလည်လို့ပြောကြတာစဉ်းစားနေတာဟာသမာဓိဖြစ်တာမှမဟုတ်ပဲဒီလိုကစဉ်းစားနေရင်ကောင်းတာကြားနေတာပဲသမာသင်္ကပ္ပတွေဖြစ်နေတယ်သူကဒီလိုအောင်းနေတာကိုသင်ကြည့်တတ်လိုက်တယ်အဲဒါသမာသင်္ကပ္ပဟုတ်လိမ့်မှာတော့သူကသူရောက်တတ်ရတယ်ရှောက်ကြနေတာအဲဒီတော့ဖြစ်တိုင်းဖြစ်တိုင်းယုံနာကလေးရှုမှသမာဓိဖြစ်တယ်သမာဓိဖြစ်မှဉာဏ်ဖြစ်တယ်ဉာဏ်ဖြစ်တဲ့အခါကာလကြတော့ အဲဒီပရိညေယတရားတွေပဲဆိုတာဘုရားဟောတော်မူတဲ့အတိုင်းသဘောပေါက်လာပါတယ်အဲမြတ်စွာဘုရားတရားတော်ကြားနာရလို့သိတာကတစ်မျိုးပဲတရားအထုတ်ရင်းနဲ့သဘောပေါက်လာတာတစ်မျိုးပဲအဲဒီလိုသဘောပေါက်လာတယ်ဟောအစတုန်းကတော့အဲဒီဟောလိုက်လှမ်းလိုက်ဝေးလိုက်ဆန်းလိုက်ထိုင်လိုက်ထားလိုက်ကိုယ်မူရတဲ့ဖြစ်တိုင်းဖြစ်တိုင်းမှတ်နေတယ်ဆိုတာ အကျမ်းပဲလို့အောင်မယ်အမှားတော့အကျမ်းမဟုတ်ဘူးဒုစရတွေတတိုင်းတတိုင်းမှာအကုန်ပဲအစလဲသူပဲအလဲလဲသူပဲအဆုံးနဲ့ဒါနဲ့ဆုံးရမှာပဲဆိုတာသဘောပေါက်လားဘာလို့လဲတော့ဆိုသူကဖြစ်တိုင်းဖြစ်တိုင်းနေအကုန်မှနေတာပဲမျက်စိကမြင်တိုင်းမြင်တိုင်းနေလည်းပဲတတ်နိုင်လို့ရှိရင်မြင်သမျှအကုန်မှားရမှာနားကကြားတိုင်းကြားတိုင်းလည်းသူကအကုန်မှားရအကုန်သိရမှာနှာခေါင်းကနားတိုင်းလည်းအကုန်သိရမှာ နေရာကရတာစားပြီးတယ်လည်းအကုန်သိရမှာတတ်နိုင်လို့ရှိရင်အခုမတတ်နိုင်လို့မသိနိုင်သေးတဲ့ပုဂ္ဂိုလ်တို့လည်းဒါကတော့အဲခိုင်းတာတတ်နိုင်တဲ့လောက်ပဲမရမှာပေါ့လေပြီးတော့ကိုယ်ကတွေ့ထိတိုင်းဆိုတာဒီကိုယ်လုံးမှာပြည့်လို့တွေ့ထိတာတွေဟုတ်လားခြေကြားကတွေ့ထိတာရှိတယ်ခေါင်းကတွေ့ထိတာရှိတယ်ကိုယ်လည်းကတွေ့ထိတာရှိတယ်ကြောကရင်ကဟုတ်လားပါးစားတဲ့ကတွေ့ထိတာရှိတယ်သွေးတဲ့သားတဲ့တွေ့ထိတာကြည့်လို့ပဲတွေ့ထိတယ်အပြင်ကအကျန်းအကျန်းဝတ္ထုနဲ့တွေ့ထိတာရှိတယ်အတွင်းကနူးညံ့တဲ့တွေ့ထိနဲ့တွေ့ထိနေတာတွေရှိတယ် ဘယ်တွေ့သည်ဖြစ်ဒုတိယတွေအကုန်လုံးကိုလုံးရှိရမှာအကျွမ်းမဲ့အကုန်လုံးရှိရမှာအကုန်လုံးသိနေရင်ဘာမှကြံတော့ဘူးနောက်ပြီးတော့စိတ်ကူးစကားကြံသီးတာလေတဲ့ဒါတွေလည်းအကုန်လုံးသိရမှာစိတ်ထဲစိတ်ထဲအကုန်လုံးသိရမှာကုံရောပေါ်လို့ဆိုတဲ့ကုံစရာပဲရှိနေမှာတော့အချို့ကဘုန်းကြီးတို့ဒီကပေးတဲ့ကမ္မထာอืมမှတ်စရာတွေများတယ်ဆိုပြီးတချို့ကမှတ်စရာတစ်ခုတည်းရှိတာကိုသဘောကျတာကိုအဲ့ဒီအဲ့ဒီလိုလည်းရှိတယ်

သတိတဲ့ဘက်မှာတရားတွေပိုင်ပိုင်နေနေပြီးသွားရင်သူကပြီးတာပါပဲတနည်းအားပြီးသွားတယ်ပြီးတာပါပဲဒါပေမဲ့လို့ဘယ်နေရာကဒီပုဂ္ဂိုလ်ကအုံမမျက်စိကမြင်တာနဲ့တော်တယ်ဒီပုဂ္ဂိုလ်ကနားကကြားတာနဲ့တော်တယ်ဆိုတော့ဘုရားမသုံးချနိုင်ဘူးအဲသူဘယ်ဘယ်ကတော်နေမှမသိဘူးသူကဝေဒနာနဲ့အဲညောင်းတာပူတာနာတာကျင်တာကဲတာဝေဒနာရှူရင်းနဲ့လည်းပဲတရားတက်သွားတဲ့ပုဂ္ဂိုလ်ရှိမယ်တချို့ကလည်းစိတ်ကူးလေးတွေရှူရင်းနဲ့တရားတက်သွားတဲ့ပုဂ္ဂိုလ်ရှိမယ်အဲအဲဒီလိုမျိုးမျိုးရှိပါတယ်အဲဒါသူသိတော်တဲ့

အနန္တသူတွေသူမကြဘူးခွေသောဓမေသူတရားတော်၌ညာနာသိညာသည်ဥရပါတိဖြစ်ပေါ်ခဲ့လေသည်။ဟွန်းဒါတွေကပိုင်းခြားသိရမယ်တရားတွေပဲလို့ညစွာဘုရားအသိညာဖြစ်လာတယ်။အခုယောဂီတွေလည်းပဲအမှားလေးတွေတော်တော်လေးဟန်ကြလာတဲ့အခါကျတော့အောင်မယ်။ဒါတွေအကုန်လုံးသိရမှာတွေပဲ။ကိုယ်ကလည်းသိရမှာ၊တရားလည်းသိရမှာ။အဲမျက်စိကမြင်တာလည်းသိရမှာ၊နားကြားတာလည်းသိရမှာ။အင်းအနာနာမလည်းသိရမှာစားတာလည်းရတာလေးလည်းတချို့ကသောသောကတရားတွေဘုန်းကြီးကမှတ်ဖို့ရပေးမထားဘူး။ အပေးမတာပဲလို့တမာရညာအားကောင်းလာတဲ့အခါကျတော့သူကစားရင်စားရင်လည်းရတာလေးတွေသိပြီးပြီးကြောက်ကြောက်တော့သူကတွေ့လာတာကိုဟာဒါလည်းသိရမှာပဲဆိုပြီးတခါကဒကမာကြီးတယောက်ကလာပြီးတော့ကြောက်ရှင်ဖျားတဲ့တတိတော့အရင်ဆုံးကတော့လက်ကလေးခြီလေးကိုွေးလို့ရှင်ဖျားတဲ့ကိုွေးတယ်ကိုွေးတယ်ဒီလိုမှသာဆန့်လို့ရှင်လည်းဆန့်တယ်ဆန့်တယ်အခုဒီလိုမဟုတ်ဘူးပြရတယ်အပူကြီးရောက်လာဘယ်နှရောက်လာမှမသိဘူးလေသူက တွေးမယ်ဆိုရင်တွေးကျင်တဲ့စိတ်ကလေးကပေါ်သေးတယ်ပြတယ်တွေးကျင်တယ်တွေးကျင်တယ်မှတ်လိုက်ရသေးတယ်ဆမ်းမယ်ဆိုရင်ဆိုင်းတဲ့စိတ်ကလေးကဆိုင်းနေဆိုင်းသူ့မှားသေးတာလေသူ့မမှားပဲနဲ့ကိုဟိုတွေးတာဆန္ဒမှတ်လို့မဖြစ်သေးဘူးတဲ့သူကအရင်ရင်ပေါ်နေတယ်သူကလာကြောက်တယ်သူကသမာဓိညာအားကောင်းလာတာသူကမှတ်ရမယ်တရားတွေအကုန်လုံးပေါ်လာတာအဲဒါတွေလည်းပဲမှားရမှာတွေပဲဘုန်းကြီးကပြောတာတွေကသောသောကနားမလည်သလိုပြောမှသာတာတွေမှတ်ရမှာတွေပဲသူကသူတွေ့လာတာကိုယ်ကျင်တဲ့စိတ်ကလေးဆိုင်းနေတာ အဲ့ဒါသာမတတ်တဲ့ပုဂ္ဂိုလ်ဘာမှသာမတတ်သာသမီမှာဖတ်ကုန်မဖတ်တာဘူးတာကြီးခါဝေကိုမသိတဲ့ပုဂ္ဂိုလ်ကဒီလိုသိလာတာသူကအဲ့ဒီတော့ပိုင်းခြားသိရမယ်တရားတွေကသူ့အတူပေါ်လာပါတယ်သမာဓိဖြစ်လို့ရှိရင်အဲ့ဒီကအသိဉာဏ်တွေကပေါ်လာတယ်ဒါကြောင့်မို့မြင်တိုင်းမြင်တိုင်းမြင်စေခဏမှရှိတဲ့ဒုက္ခသစ္စာတရားမြင်စေခဏမှမျက်စိနဲ့အဆင့်ကယုတ်ဒုက္ခသစ္စာတရားပဲဒီမြင်သိတာကနာမ်ဒုက္ခသစ္စာတရားပဲဒီ ခုနပြောရတယ်လားမြင်စေခဏမှာဒုက္ခသစ္စာသရုပ်ပေါ်အဲပိုင်းခြား၍သိရမယ်တရားပေသည်ဒုက္ခသစ္စာဆိုတော့ပိုင်းခြားသိရမှာမှတ်ပြီးတော့ပိုင်းခြားသိရမသိနိုင်ရင်ဒါပဲသိနိုင်လို့ရှိရင်သိရမယ်တရားပဲမသိနိုင်သေးရင်တော့လည်းမတတ်နိုင်ဘူးမသိနိုင်တဲ့အခါကျသိရမယ်တရားပဲနားကကြားစေခဏတော့ကြအောင်ရအောင်လားဘုရားကနေ့တဏှာကြီးတော့တဏှာကြီးများလို့ရှိရင်လည်းတဏှာကြီးဘွဲတော့ဟောမလို့ဘာမှမသိသေးပါဘူးလည်းတရားအခုမှ ဥမာဒုက္ခတွေဆိုတာစားကလာရှိပါသေးတယ်ဒီဟာဒီလိုမကုန်နိုင်မဲ့ရှင်နာကကြားတဲ့အခါကြားတဲ့ခဏမှာနာယုတ်ကြားတယ်ကြားတဲ့အပန်းထင်ကြားတယ်ပြီးတော့ကြားပြီးတဲ့နားထင်ကြားတယ်နာယုတ်နဲ့ကြားတဲ့အပန်းကယုတ်တရားဝင်ဘက်ခန္ဓာတရားဒုက္ခသစ္စာတရား ကြားသိတာလေးကနာနဲ့နားရကြားသိတော့တာလေးကနာအဲ့ဒါခုနကတည်းကခွဲလို့ရှိရင်နာမခန္ဓာ၄ပါးရှိတယ်သူလည်းဒုက္ခသစ္စာတရားပဲဖြစ်ပြီးပြက်သွားတာပဲဘာမှကြားတဲ့တရားမဟုတ်ဘူးဟွန်းတကယ်သူရအောင်ပဲကြားစေခဏ၌ကြားစေခဏ၌နားနဲ့အပင်ကယောနားနဲ့အပင်ကယောဒုက္ခသစ္စာတရားပဲဒီဒုက္ခသစ္စာတရားပဲဒီ ရှားသိတာကအနံရှားသိတာကအနံဒုက္ခသစ္စာတရားပဲဒီဒုက္ခသစ္စာတရားပဲဒီရှုမှတ်၍ရှုမှတ်၍ဝိရှားသိရသောတရားပဲဒီဝိရှားသိရသောတရားပဲဒီအဲဒီတရားတွေကရှုမှတ်ပြီးပိုင်းခြားပြီးအနာကကြားတယ်ကြားတယ်ကြားတယ်ကြားတယ်မှတ်တော့အဲစတော့ ကြားတယ်ဆိုတာအပန်းရင်အပန်းအပန်းလောက်ရင်လည်းပြီးရင်ပြီးမယ်သို့မဟုတ်ကြားသိတာလေးလည်းပြီးရင်ပြီးမယ်ဒီလိုပြီးနေနောက်တော့ကြားသိရဌာနလေးရောပေါ်လာတယ်။ကြားတယ်မှလိုက်ရင်ကြားသိရဌာနလေးဒါလေးရောပေါ်လာတယ်။နော်ဒီဌာနလေးကလုံးလုံးလားပြားပြားလားဘယ်နဲ့တော့ဆိုဒီလိုတော့မဟုတ်ပါဘူးကြားသိရဌာနအနေနဲ့ပေါ်လာပဲဒီပူသဏ္ဍာန်နဲ့ပေါ်ရမယ်လို့မဆိုလိုပါဘူး။ဘုံသဏ္ဍာန်နဲ့ကတော့တွေးတွေးယူမှရမယ်လား။ဒီ ဝိပဿနာရှုတဲ့အခါကလည်းသိရမှာကလက္ခဏာတဲ့ရာသာတဲ့ပစ္စုပ္ပထာနဲ့ပဒထာနဲ့ဒီတရားတွေနဲ့သိရနာယုတ်ဆိုတာသူ့လက္ခဏာကဘာလို့ဆိုလို့ရှိရင်ကြည်တဲ့သဘောပဲတဲ့အပန်းထင်တယ်လောက်အောင်ဟုတ်လားမျက်စိမှာအသင်းထင်တယ်လောက်အောင်ကြည်တယ်လို့ပဲအပန်းထင်တယ်လောက်အောင်ကြည်နေတဲ့သဘောလေးနေရာချင်းနာဒီရှုတဲ့စိတ်ထဲမှာလာတယ်အပန်းထင်လောက်အောင် အတန်ထင်အောင်ကောင်းနေတဲ့သဘောပေါ်တယ်ကောင်းတယ်လို့ပြောမှနားတော့ကြည်ရလို့မပြောကြဘူးအတန်ထင်လောက်အောင်နားကောင်းနေတဲ့သဘောနားပါနေတဲ့သဘောမျိုးပေါ်တယ်ဒီလိုထင်မှာပဲအဲ့ဒါသူလက္ခဏာနဲ့ထင်တာဒါမှန်နေတာပုံသဏ္ဍာန်နဲ့ထင်ဖို့မဟုတ်ဘူးပြီးတော့ကြားရတဲ့အတန်စီကိုစိတ်ကလေးဆွဲပို့တယ်လို့ပဲအတန်လေးအတန်ကလေးကိုသိအောင်နားကဆက်ွယ်ပြီးတယ် ဟိုနဲ့လူတယောက်နဲ့တယောက်နဲ့ဆက်သွယ်ပေးတယ်လို့ပေါ့ကြားတဲ့ကလည်းဆက်သွယ်ပေးတယ်လို့ကြားသိတဲ့စိတ်ကလေးအပန်နဲ့နားကနေဆက်သွယ်တယ်နားကအဆက်သွယ်မရှိရင်ဟိုအပန်ကတခြားပဲအဲစိတ်ကလည်းပဲသိတဲ့စိတ်ကလည်းအဲ့ဒီသူမသိနိုင်ဘူးသူတရားမရှိလို့ရှိရင်မသိနိုင်ဘူးအဲတော့သူကဆက်သွယ်ပေးတယ်တော့ကြားတဲ့အပန်စီကိုဆွဲပို့နေတယ်လို့ပဲထင်ရတယ်ကြားမှုဤတရားဌာနနေရာဖြင့်လည်းထင်ရှားတယ် ကြာဒီကနေကြာတာပဲလို့ကြားမှုနေတယ်ဒီလိုသင်ကြဒါလို့သင်ကြတာဒါပဲဒါပဲသိဖို့လိုပါတယ်ပုံသဏ္ဍာန်နဲ့သိဖို့မဟုတ်ဘူးအဲဒီတော့ကြားတိုင်းကြားတိုင်းကြားတယ်ကြားတယ်မှအစတော့ကိုသာမညလောက်ပဲသိတယ်နောက်တော့ကြားတယ်အတန်လေးကတခြားပဲလို့လည်းသိတယ်ကြားသိတာလေးကတခြားပဲလို့သိတယ်အဲကြားရဌာနလေးဒီကနေပြီးကြားတာပဲလို့ပိုင်းခြားပြီးသိဒါမှသေချာကွဲလာတဲ့ခါကျတော့ဘယ်လောက်ကွဲလာလဲဆိုညာဘက်ကကြားတယ်ဘယ်ဘက်ကကြားတယ်ဒီလို ဒီကညာဘက်ကကြာဒီကဘယ်ဘက်ကကြာတယ်ဒီလိုသင်ကြလာအဲအထူးသင်ကြတဲ့ခါကြလို့ရှိရင်ဒီခါလဲကိုကအသာလိုင်းနေတာဒီခါလဲတိုက်ခွေပြီးတော့လာလိုက်တာဒီခါလဲအကြီးကျယ်တိုက်ခွေလာတဲ့နေရာချင်းဒီလိုလဲသင်ကြတယ်နားလဲဝင်ပြီးတို့ခွေလိုက်တဲ့နေရာချင်းဒီလိုလဲသင်ကြတယ်ဒါကအထူးသင်ကြတဲ့ခါတချို့ပုဂ္ဂိုလ်တွေပြောတယ်တချို့ယောဂီတွေဒါကလည်းအသာလိုင်းနေတယ်လေလိုက်ရင်တိုးဝှေ့လာတယ်လို့ပဲတိုက်ခိုက်ပြီးတော့သွားတယ်လို့သင်ကြလာတယ်လို့ပြောတယ် အဲဒီလိုလည်းပဲရှုတဲ့ပုဂ္ဂိုလ်ကသင်ကြားပါတယ်အဲဒီတော့ကြားတယ်ကြားတယ်လို့မှတ်ရင်နောက်နောက်ဆုံးကြတော့အကုန်လုံးသင်ကြားတယ်ကြားဌာနနာယုလည်းသင်ကြားတယ်ကြားတယ်အပံယုလည်းသင်ကြားတယ်ကြားသိတဲ့နာခန္ဓာလေးလည်းသင်ကြားတယ်အဲဒါတွေကအကုန်လုံးပရိညိယပိုင်းခြားသိရမယ်တရားပဲရှုမှတ်သွားရင်ပိုင်းခြားသိရမယ်ဒုက္ခသစ္စာတရားပဲတဲ့ဒီတရားဖြစ်ပြီးပြည့်သွားတော့ဆင်းရဲပဲ ရှင်းပြီးပြသလို့မမြဲတဲ့တရားပဲရှင်းပြီးပြသလို့ပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားများပဲဒီလိုသိရမှာဒီလိုပဲသိတာပဲကြားလေကြားလေမှတ်တော့ဒီလိုပဲသိရတယ်နောက်ဆုံးကြတာအဲထို့အတူနှာခေါင်းကနာဇေခဏမှာလည်းပဲနှာခေါင်းကယုတ်အဲနှာခေါင်းကယုတ်အနံ့ကယုတ်ဒီပဋ္ဌာနာတရားဒုက္ခသစ္စာတရား အနနာသိသွားတာကနာလည်းဒုက္ခသစ္စာသိရဒါလည်းပိုင်းခြားသိရမှာပဲနာနဲ့ခန္ဓာနဲ့နာနဲ့ရှုမှတ်ပြီးပိုင်းခြားသိရအရသာစားတဲ့ခါကာလမှာလည်းလျာနဲ့အရသာကယုတ်သာတိတာကနာဒုက္ခသစ္စာတရားပင်ဒီရှုမှတ်၍ပိုင်းခြားသိရမယ်တရားပင်ဒီပရိနိယတရားလို့ခေါ်တယ်ရှုမှတ်၍ပိုင်းခြားသိရမယ်ဒုက္ခသစ္စာတရားပင်ဒီဒီခါလည်းဒီလိုရင်လည်းဆုံးမနေကြဘူး တချို့ကတော့ဟိုးစားတဲ့ခါကာလဒီဥစ္စာတွေစားတာတွေမှတ်နေလို့အချင်းကုန်တာပဲမြန်မြန်စားမြန်မြန်တရားထုတ်ပြောဒီလိုပြောတာကသူကစားတာအလုပ်ပုံမှန်တယ်ပဲဟုတ်မလဲဝိပဿနာကအကုန်လုံးဘယ်နေရာဖြစ်ဖြစ်အားထုတ်လို့ရတာစားတာလည်းအားထုတ်ရတယ်အတိတေပိတေခာယိတေသာယိတေသံသနာကာရိဟောတိအတိတေသာရိစီရော သံသနာကာရီအပညာဖြင့်ပြုပါတဲ့သိပါစေမိဒီတောက်သည်ရှိသောခာယိတေခဲသည်ရှိသောသာယိတေလဲသည်ရှိသောသံသနာကာရီအပညာဖြင့်ပြုသည်ဟောသည်ဖြစ်၏အဲစားတဲ့အခါသမင်းတို့မုံတို့အဲစားတဲ့အခါအရေတို့ကတော့တောက်တဲ့အခါရေပဲဖြစ်ဖြစ်၊နဘရေပဲဖြစ်ဖြစ်၊ကြော်ရေပဲဖြစ်ဖြစ်တောက်တဲ့အခါ နွားနိုးပဲရှိပြီးတောက်တဲ့ခါရှိတယ်။ခါကြီးတွေခဲစီရှိတော့ခဲဆိုတာတော့ဝါပြူပြီးတော့ပသားနဲ့ကြိုက်ခဲပြီးစားတဲ့ဥစ္စာတပီးတို့မုံမှလည်းပဲဒီအဲဒီခမမာတို့အပင်မင်းဥစ္စာတို့အဲဒီဥစ္စာတွေဝါဝါပြီးတော့စားတဲ့ဥစ္စာမျိုးခဲစီရှိတော့ပါဠိတွေလည်းရည်ရှိတော့ဆိုတာကတော့ဟောပြရည်တို့ဘာလို့မျိုးတွေဥစ္စာလေးကတော့အရသာနဲ့ကြားပေါ်မှာတင်ပြီးတော့အရသာခံတဲ့ဥစ္စာမျိုးတွေ အဲဒီဟာမျိုးဒါတွေအကုန်လုံးသိပါတဲ့အသိဉာဏ်ပါပါစေတဲ့မြတ်စွာဘုရားဟောတာတယ်ဒါတော့မြန်မြန်စမြန်မြန်အားထုတ်ဒီလိုမဟုတ်ဘူးစားတာလည်းသူကအလုပ်ပဲစားနိုင်လို့ရှိရင်တော့စားနေရင်လည်းသူအထုတ်ရစားနေရင်အားထုတ်လို့ဘယ်လောက်များကျေးဇူးများတော့ဆိုလို့ရှိရင်တက္ကရာမှာပြထားတယ်ဒီဟိုကျွန်းမှာသွန်စားကြောင်းလေးတွေဆိုတာရှိတယ်တဲ့အရာထဲမှာရှိရုံမှာပေါ့လေအခုတော့ရှိပုံမရပါဘူး ဆုံးခံရင်ဆုံးခံပြီးတဲ့အခါကလာကြတော့အဲဒီဆုံးရလာတဲ့ဆုံးနေခြင်းတွေကြောက်ကြောင်ယူသွားပဲနဲ့သုံးသားကြောင်နေမဲ့ထိုင်ပြီးတော့ဖုံးမွေးကြတယ်အဲဒီမှာသရာတရားရှိတဲ့ပုဂ္ဂိုလ်တွေကသုံးသားကြောင်လေးတွေစောက်တာရတဲ့မှာဘုကာလဟောရင်ဘုရားဝတ်ကြောင်လေးတွေစောက်တာလို့နေမှာပေါ့အခုလည်းရက်ွက်တဲ့ရက်ွက်တဲ့မှာဘုရားဝတ်ကြောင်လေးတွေဝတ်တဲ့ဖို့အဲဒီသမာယုံလေးတွေပါလေစောက်တာတယ်အဲလိုနေမှာပေါ့ဘုရားကတော့သူကသုံးခံတဲ့ကိုယ်တော်တွေ အဲ့ဒီမှာသုံးသုံးစားဖို့သုံးပွင့်ဖို့သောက်ဖို့လေးသောက်တာအများစုပြီးသောက်တာလည်းရှိမယ်ဒုတိယသောက်တာလည်းရှိမယ်ပြီးတော့အဲ့ဒီမှာသရာတရားရှိတဲ့ပုဂ္ဂိုလ်တွေကသုံးဖုံးပေးတဲ့အခါကာလမှာအဲအသုံးပြုအောင်လို့သောက်ရည်တို့သုံးရည်တို့ဒီမှာလာပြီးတော့ဒီဦးနှမနဲ့တဲကျူထားမိုက်ကလေးပါလေးတမီးနဲ့လှဲထားဒီမှာနည်းနည်းလျောက်ပေါအောင်ထိုင်မှုပြုဖြာလေးပါလေးဒီလိုလားထူထားတဲ့ပုဂ္ဂိုလ်ရှိတာပေါ့လေသင်ပြုပြီးတော့အဲ့ဒီမှာ သုံးသုံးကသုံးခံပြီးတော့ရလာတဲ့ဥစ္စာတွေမှာဖုံးပေးကြတာကိုတချို့လည်းပဲအဲမနဲ့ယာကုယာကုဆုံးလဲလောက်မှရှိတယ်ယာကုဆိုတာအခုသာသနာ့ရိပ်သာမှာကနေတဲ့ဆံမျိုးမျိုးပါပဲဆံမျိုးအကြညိုးရိုးပါပဲအဲ့ဒါမျိုးမနဲ့မနဲ့သာဆံမျိုးဖုံးပေးအဲနေ့လည်းပဲကြတော့တခါဆုံးခံပြီးတော့ဆုံးနေရင်လည်းတခါဖုံးပေးလို့ဒါဖုံးပေးတဲ့ပုဂ္ဂိုလ် တချို့လည်းတခါတည်းဖုံးမေးတဲ့ပုဂ္ဂိုလ်တော့မနဲ့ဘာမှဆံပြုတ်ဖုံးမေးမယ်မဟုတ်ပါဘူးအဲဒီကသုံးခံပြီးတော့ဒီမှာဆံပြုတ်ရာဟုတောက်ရင်သုံးဖုံးပေးရင်တရားနှလုံးသွင်းအားထုတ်ရင်လည်းရှုမှတ်ပြီးတော့စနေတော့အဲ့ဒီတည်းမှာပဲဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးတော့ဘောဓဘာဖြစ်တာလည်းရှိသေးတယ်ဗราဂဖြစ်တာနာဂဖြစ်တာယဟနာဖြစ်တာလည်းရှိသေးတယ်အဲဒီသုံးအကြောင်း သူငါကြောင့်နေကွာရွာတိုင်းရွာတိုင်းမှာဆိုရင်တရွာတရွာမှာအနည်းဆုံးတစ်ခုရှိမှာပေါ့ဆိုတာကျိုးလည်းတစ်ခုရှိနေမှကြာကြည့်လို့ရှိရင်အဲဒီတော့သူငါကြောင့်နေအမြောက်များရှိတာတွေကသူငါကြောင့်တစ်ကြောင်မှာဆိုလို့ရှိရင်ဖြင့်ဒါလင်္ကာလင်္ကာ6ပါးတော့ထိုင်နေလောက်အောင်လူသောက်ထားရမှာပဲတချို့လည်းကြီးကြီးဆိုရင်10ပါးလောက်20လောက်ထိုင်နေတာလည်းရှိပါလိမ့်မယ်အဲဒီလိုနေရာတွေဟာတဲ့နေရာတိုင်းနေရာတိုင်း

အကျိုးတရင်ကမ္မထာတရားဟောနေတဲ့ပုဂ္ဂိုလ်တွေကတောင်းမှအာစာနေဒီလိုချင်းဒီကူဝေစာနေချင်းကုံသာပဲမြန်မြန်စားနာစားပြီးလို့ချင်းမြန်မြန်အားထုတ်ဒီလိုဒီလိုပြောတာကိုဒီလိုစာအုပ်နဲ့ရေးတာကိုဘုရားတွေ့ဘူးဟောသူကသူကတရားမှမသိပဲဘူးလို့အောင်းမေသူကတရားမသိပဲဖြစ်နေတယ်ဒီဥစ္စာလုံးဝမသိဘူးတရားကဒီကအတိတေစားပြီးရှိတော့သံသနာကရပညာနဲ့ပြောရမယ်ဟောတာကသူကသဘောပေါက်ပဲရှိတယ်အဲစားရုံနဲ့ဟိုလိမ္မာတော့လို့သာ

တရားတော်မှာတည့်ရလာတဲ့ဥစ္စာတွေပါမြတ်စွာဘုရားဟောတာတွေတည့်ရလာတော့ဝိညာဉ်ကမှနောက်မှသိထွင်တာမဟုတ်ဘူးသူကအရင်ကတည်းကရှိနေတာလေမူရင်းတွေမူပေါင်းတွေကြာလာပြီနေပေါင်း2500ကျော်ကာလကဟောထားခဲ့တဲ့တရားတွေကအဲဒါကြောင့်ခုစားနေရင်လည်းပဲသူကရှုရတာပါပဲရှုရများတဲ့ခါစားနေတဲ့ခါမှာရှုကြတယ်များတယ်နည်းနည်းတော့ဆက်တယ်စားနေနေကြရှုကြပေါ်တယ်ခုပြိဿတွေအများကြီးဆိုတော့လည်းသိနေနေအထုံးလို့လည်းတည်းမရှိဘူးကျော်ယုံမို့လေအမှလုံးလုံးတော့မလို့စီကြနဲ့လားအဲမှကောင်းလာတဲ့ခါကျတော့ တချို့ပုဂ္ဂိုလ်တွေပြောတယ်စာရင်စာရင်ညာလည်းခါတယ်စာရင်စာရင်ညာအရသာတွေညာပေါ်ပြီးတော့ကြောက်ကြောက်သွားလိုက်တာတွေညာကြာတော့အရသာကောင်းမှမသိဘူးဘယ်ဟာမှအရသာကြီးမှကောင်းမှကိုမသိတော့ဘူးပေါ်ပြီးကြောက်သွားတာပဲရှိတယ်ဝိညာဉ်တရားထုတ်တုန်းကတော့မှစိတ်ကူးဖြစ်ပေါ်ဘူးရဲ့ဩအမှတ်တွေကလည်းစာရင်စာရင်နဲ့မှတ်နေရတာဘာမှမကောင်းပါပဲလားမှတ်ဖဲနဲ့တခါတော့စားလိုက်ရင်နေရာပြမှာပဲဘုရားအောင်လို့သူကဟုတ်တယ်သူက ဓမ္မတမနေရတော့ကောင်းတယ်ရတာကမပေါ်လာပဲဟာဘုရားဓမ္မတမနေရတော့ဖြစ်ပြီးဖြစ်ဖြစ်ပြီးဖြစ်ဒါတွေသွားနေလို့အရတာကိုကောင်းမခံစားရဘူးအဲ့ဒီလိုစိတ်တွေဖြစ်ဘူးပါလေအဲတချို့ယောဂီတွေပြောပါတယ်သူကဆိုင်းတောင်းရင်းတဲ့ခါလဲဘာမှနေတဲ့စရာသာစရာမရှိတော့မစားခြင်းနဲ့စိတ်ပေါက်ပြီးတော့အဲဝအောင်မစားဘဲနဲ့တချို့ရတဲ့ပုဂ္ဂိုလ်ရှိသေးတယ်အဲ့ဒီလိုတော့လည်းသိမကောင်းတော့ဘူးဟိုမစားခြင်းနဲ့လည်းပဲစားနေကြလေကိုယ်ကာယမျှတာကတော့စားရတယ် ဒီပိဿဝကနာဆင်ញင်တယ်ဆိုတာထဲမှာဒါလည်းပါတယ်ဒီမာသာကာယသာဤယူပကာယဤထိတိယဧဝတိယုံမြအကျိုးငါသာလင်ဘိနာပါတံသွမ်းကိုဒီသေးဝမိမိဝဲပါ၏မြဟာမြတ်ကိုရင်များဆင်ញင်ရဒီကိုကြီးဒီမြတ်ဒီအောင်လို့စားရတာပဲကောင်းလို့စားရတာမဟုတ်ဘူးဒီကိုကြီးကမစားရင်မဖြစ်ဘူးအဲလဲမြလဲပြီးထိုးရတဲ့ခဲလို့ မော်တော်ကားတွေပါလေဆိုရင်ပြင်ဓာတ်စီထည့်ပေးရတဲ့ခက်တယ်မတယ်တက်မပြင်ဒီကားသွားမှာမဟုတ်ဘူးမသွားဘူးအဲဒါဒီကိုကြီးဒီညဲဒီအောင်သွားမြဲသွားနေအောင်လို့အစာရအစာရထည့်ပေးနေရတာပဲကောင်းလို့စားတာမဟုတ်ဘူးမကောင်းလည်းပဲဒီညဲဒီအောင်စားရမယ်လို့လုံးလုံးကိုရတာပဲညာနာပုဂ္ဂိုလ်များဒါကြောင့်ဘောညာနာပုဂ္ဂိုလ်မှာစာရနဲ့စာပြတာဟုတ်ပဲဖြစ်နေမှာတော့ aaecei eeeleta oche nji aloji ha nabga s wa ha ghaịa a ya ha na atinye na emere eba ya abalịba ya hụ weciiri ọgwụ ị ọga na asụ na sụ m agara n nedo ọmụlụ dodo ọmụlụbụ ya bụ z enyarolo na ọdigoka na aja yido ka ya gara ii ye emebe igaziri bidoeya ha na abụg edidore ee mma owes mesi iwu be ai ti b kpaoz yagoba ma wechi iwu b z a e ကိုယ်ရင်ဒုက္ခဝေဒနာတွေဖြစ်ရင်ဒုက္ခဝေဒနာမှတော့သိတယ်ဒါတွေမုန်းတာသိဆိုးတာတော့မရှိဘူးသူဖြစ်ပြနေတဲ့သင်္ခါရတရားတွေပဲနှလုံးသွင်းပြီးတော့နေနိုင်တယ်အဲဒါကြောင့်ဒီကိုယ်ကာကြီးညရအောင်လို့အချိန်ကြလို့ရှိရင်ဆုံးကကြွရတယ်ဆုံးခါမိဆုံးဖူးမရတယ်ဒါလောကသာပါပဲတောင်းဖို့တရားတွေလည်းလားဒါကြောင့်စားတဲ့အခါကာလမှာရှုမှတ်တာကတော့သူကလည်းရည်ကြည့်ပါတယ်အဲဒီမှာမှတ်ကြတွေကလည်းများတယ်တကယ်စီးစောတာမှတ်မယ်ဆိုရင်ချင်း ဟုတ်တယ်သူကသိတယ်ဆိုတော့ကောင်းတယ်သူကသွန်းသွန်းစားမလို့ကြည့်လိုက်ကြတဲ့ကကြည့်တာကမှတ်ရအောင်ပါဘူးကြည့်ရင်ဘာပဲညာပဲလို့သိသွားလို့ရှိရင်သိတာလည်းမှတ်ရအောင်ပါဘာလို့မှစဉ်းစားလို့ရှိရင်စဉ်းစားတာလည်းမှတ်ရအောင်ဒါကဒီကလက်ကလေးပါလေကြွလိုက်လို့ရှိရင်လည်းပဲကြွတာမှတ်ရအောင်လှမ်းရင်လည်းလှမ်းတယ်လှမ်းတယ်မှတ်ရအောင်ဒီစုံတရားကင်လဲတော့ကင်တယ်မှတ်အစုံတော့ဘာလို့ကင်ရင်ကင်တယ်မှတ်ရမယ်အဲ ခေါ်ရင်ခေါ်တဲ့မှုရင်မှုရတာအမှတ်ရအောင်ပါပြီးတော့ယူလာလို့ရှိရင်သွန်းလို့တို့အဲဟင်းခေါ်ပြီးတော့ဟင်းတို့ပါတော့ခေါ်လာလို့ရှိရင်ယူလာလဲယူတယ်ယူတယ်အမှတ်ရအောင်ဗဇာထိရင်လည်းထိတာအမှတ်ရအောင်သုတ်ပြီးတောက်လိုက်တယ်မြူလိုက်တယ်ဆိုရင်ဗဇာတဲ့သွန်းလိုက်တယ်ဆိုရင်အဲ့ဒါလည်းအမှတ်ရအောင်လက်ပြန်ချရင်လည်းအမှတ်ရအောင်ပြီးတော့ဝါရင်လည်းဝါတိုင်းဝါတိုင်းကအမှတ်ရအောင်ဒီထဲကနေပြီးချိုးသိချင်တဲ့ရတာလေးပေါ်လာရင်လည်းဒါလေးကပြီးတာအမှတ်ရအောင်မျိုးချလိုက်တော့လည်းမျိုးတယ်ဆိုတာမှတ်ရအောင် မသေးချာမှလို့ချင်းသမင်းတလူကအမှတ်တယ်အများကြီးရှိတယ်ဆိုဒါမနိုင်နေမြမှတ်ကြပေါ်တယ်ကအဲတပါးတဲ့အေးစေးစေးတူးတဲ့စားတော့နေတဲ့ခါတော့သီသနာမှလို့ချင်းဆိုတော့ကောင်းတာပါပဲအဲဒီလိုကျမဘာများတဲ့ခါဒုက္ခတွေအများကြီးထင်လာတယ်တလုံးတလုံးစားဖို့ရဒုက္ခတွေအများကြီးကိုကြောင်းကြောင်းကြောင်းဆိုင်ပြီးစားရတာကိုဒုက္ခတွေအများကြီးထင်လာဒါကြောင့်သာသေခဏ၌လျာနဲ့အရသာကယုတ်ဒုက္ခသစ္စာပဲ သာတိရတာအရသာတိတာအလေးကနာဒုက္ခသစ္စာတရားကျွမှပြီးပိုင်းခြားသိရမယ်ဒုက္ခသစ္စာတရားပရိညာတရားပဲဟွန်းပြီးတော့တွေးထိတာတွေတဲ့တွေးထိတာတွေကတော့အများဆုံးမှတ်ရတာပဲတွေးထိတာတွေကဒီကိုယ်လုံးကကောင်းတော်အထိသိုးတော်အထိဘယ်ကပဲဖြစ်ဖြစ်ခြေထောက်ကပဲဖြစ်လက်ကလည်းဖြစ်ဖြစ်အဲထိတာတွေအကုန်လုံးရှိရမှရထိတာတွေမှန်တယ်အကုန်လုံးရှိရမှရထိရထိရရှိရမှရ သတိဓမ္မပါဠိတော်မှာကိသံတော်ဝါကိသံမိရိပဇာနာတိကိသံတော်ဝါသွားသည်ရှိတော်လေကိသံမိရိသွားသည်ဟူ၏ပဇာနာတိပြီဒီလိုဟောတာလားဒါတွေ့ထီတာဟောတာပဲတွေ့ထီတာကိုဟောတာတွေ့ထီရာကနေပြီးတော့သိတာကိုဟောတာသွား၆ပါးနဲ့ပြောမယ်ဆိုရင်ကားတော်ရာကနေမြတ်စွာဘုရားဟောတာပြောတာတချို့က အကျိုးကဒီဟာဒေသနာသဘောတွေနားမလဲပဲနဲ့နားမလဲဆိုသူဆရာသမားနဲ့လည်းသင်ကြတာလားမဟုတ်တော့ဇာတိပေလေးသုံးသစာကြည့်ပြီးတော့ကိုကြက်ရာလေးတွေအဲဟောကျင်တာတွေဟောပြောကျင်တာတွေပြောရေးနေတာတွေရေးနေတဲ့ပုဂ္ဂိုလ်တွေဆိုတာရှိတယ်အခုဒါပေမဲ့သူတို့ကသင်ကျဲတဲ့နေရာကနေပြီးလှုပ်လှုပ်နေတော့သူတို့ကပဲတကယ်ပညာကြီးကြီးမှတ်ပြီးတချို့ကဒီလိုအာကိုးနာတွေပြေးတာကိုတော့ကြွားကြတယ်သူတို့ကအဲဒီလိုပုဂ္ဂိုလ်ရှိတယ်အဲ့ဒါဘာပြောလဲသူတို့က

သူဥစ္စာတွေလည်းမရှိပါဘူးဒီကြည့်တဲ့ပုဂ္ဂိုလ်ကပြောတယ်သမာဓိသာဖြစ်တယ်ဒီဥစ္စာတွေဟာအဲသွားတယ်မှရက်တယ်မှထိုင်တယ်မှလျောင်းတယ်မှကွေးတယ်မှဆန့်တယ်မှပေါင်းတယ်မှပိန်တယ်မှသမာဓိသာဖြစ်တာပဲသဒ္ဒဝင်လည်းအာနာပါနာမှလည်းသမာဓိသာဖြစ်တာပဲမှရှုလို့ချင်းဒီကုတဲ့စုစိုက်ပြီးတော့ရှုနေတာသမာဓိသာဖြစ်တယ်ဆိုပြီးတော့ပြောကြပြောတဲ့ပုဂ္ဂိုလ်ရေးတဲ့ပုဂ္ဂိုလ်ရှိတယ်အဲ မြင်မြင်ုံပဋိညာနဲ့မှကြားရင်ကြားအောင်ပဋိညာနဲ့မှသာမသူသဝိပဿနာပဲဆိုပြီးတော့ပြောဘုန်းကြီးကလည်းဒါဟောနေတာပါပဲအကုန်လုံးမြင်နေကြတယ်အဲဓွား၆ပါးပေါ်တိုင်းပေါ်တိုင်းနေရှုမှားဘုန်းကြီးကဒါဟောတာဒါဟောတာသူကမသိပဲရှင်းတယ်ကောင်းတယ်ပိန်တယ်ဆိုတာကဒါကလောကဝါရနဲ့အများနာလဲအောင်လို့ဟောတာဒီကလေးတွေဘာတွေကစပြီးပြောဒီလိုဟောမှနားလဲတယ် ဒီလိုမဟုတ်ဘဲနဲ့ဖောင်းတာမှတဲ့ခံထိတယ်ထိတယ်မှဆိုဘာလဲထိတော့မစဉ်းစားနိုင်ဘူးကွာသူထိတာသူသူပြောကလည်းနည်းနည်းခက်တယ်ဗိုက်ထဲသူ့လိုလိုထိနေတယ်ရှိတယ်ဒါပေမဲ့လည်းပြောဖို့ခက်တယ်လို့အဲတော့ထိတဲ့နေရာချင်းသူ့မတင်ကြဘူးထိထင်ကြတာပဲနဲ့ဖောင်းတယ်ပိန်တယ်ထင်ကြတာပဲသွားတဲ့အခါကာလကြတော့လည်းပဲသွားတာကထင်ကြတယ်ထိတာပဲမှန်ကတော့ဒီမှာသွားတဲ့ကိုယ်စိတ်ပိုင်းကနေပြီးတော့ခြေတော့ကြွလိုက်ရင်ကြွတဲ့အခါကလည်းတောင်းနှင်းလှူရှားတဲ့သဘောတွေခြေတော့ထဲကနေပြီးတွေ့ထိတာသူ့ပိုင်းနဲ့ပြီးရှိတယ် အဲမျက်စိနဲ့မမြင်လဲကြွရင်ကြွမှသိတာလှုပ်ရင်လှုပ်မှသိတာပဲအဲ့ဒါတွေ့ရှိတဲ့အစပြီးတော့သိတာအဲ့ဒါဘာလို့ဆိုလို့ရှိရင်မူတေမူတာမတာဘုရားတိမူတေရောက်အပြီးနိုင်မူတာမတာရောက်ရုံများတယ်ဘုရားတိဖြစ်လက်တာအဲရောက်ပြီးနဲ့ရောက်ရုံများဖြစ်သိရမယ်အဲ့ဒါရောက်ဆိုတာဘာလို့ဆိုအနနာပြီးတော့ရောက်တာရှိတယ်အရာသာစားပြီးတော့ရောက်တာရှိတယ်

ကိုယ်ကတွေ့ထိတာတွေကအပြင်ပါဝတ္ထုတွေနဲ့တွေ့ထိတာရှိတယ်။ကိုယ်ထဲမှာအတွင်းနဲ့တွေ့ထိနေတာတွေရှိတယ်။အပြင်မှာကတွေ့ထိတာတွေကတော့ဟိုနေရာထိုင်ခင်းနဲ့တွေ့ထိတာရှိတယ်။အဝတ်နဲ့တွေ့ထိတာရှိတယ်။ဒီအိယာနေရာနဲ့တွေ့ထိတွေ့ထိတာရှိတယ်။အဲတကားတို့တိုင်တို့နာယံတို့စသည်တို့နဲ့တွေ့ထိတာတွေရှိတယ်။နောက်လေးဘူးလေးဘူးလေးနဲ့တွေ့ထိတာရှိတယ်။နေဘူးနဲ့တွေ့ထိတာရှိတယ်။ဒီလိုတွေ့ထိတာတွေအမြင်ကအများကြီးရှိပါတယ်။ အဲသူညောက်ကလုတ်တွေနဲ့တိုက်ပြီးဒုတိယတွေဘယ်လိုဟာတွေလဲရှိတာအများကြီးပေါ်ဒုတိယတွေရှင်ကဒုတိယတွေအတွင်းကဒုတိယတွေကတော့ကိုယ်ထဲမှာလက်လက်လက်ချင်းဒုတိယရှိတယ်ခြေခြေနဲ့ဒုတိယရှိတယ်လက်နဲ့ခြေနဲ့ဒုတိယရှိတယ်ပြီးတော့ကိုယ်စိတ်ပိုင်းပြီးပြီးပါဇာတဲကရှာနဲ့ဒုတိယရှိတယ်ဒီလိုအကျမ်းသားတွေဒုတိယတွေလည်းရှိပါတယ်အနုညာနဲ့တွေ့တီသိမ်မွေ့တဲ့တွေ့တီတွေလည်းအများကြီးရှိတယ်ကိုယ်ထဲမှာအသွေးသားတွေအချင်းချင်းတွေ့တီနဲ့ကိုယ်ထဲကနေပြီးတော့ ရိုးရွားဒုတိနာတွေရှိတယ်ပူပြီးဒုတိနာအေးပြီးဒုတိနာရှိတယ်အခုလိုတော်တော်ကြာကြာထိုင်းနေတဲ့ခါကာလကျတော့မတင်မစီပဲစီကနေပြီးတော့ဖြစ်ဖြစ်ပေါင်စီကဖြစ်ဖြစ်အပြင်မှာညောင်းပြီးဒုတိနာရှိတယ်ပူပြီးဒုတိနာရှိတယ်ခါတဲ့ဘာတွေကနေပြီးတော့ညောင်းပြီးတော့ကိုက်ပြီးတော့ဒုတိနာတွေရှိတယ်အဲ့ဒီအတွေ့အထိတွေအများကြီးရှိတယ်ကိုယ်ထဲမှာကြာကြာမထိုင်နိုင်ဘူးတော့ခဏချင်းပဲမယ်လို့လည်းပဲ သမာဓိကောင်းနေတဲ့အခါမှာဆိုစိတ်နဲ့စိုက်လိုက်ရင်ဘယ်စိတ်ပိုင်းကအဖြစ်ရိုးရွာတယ်ကိုယ်ထဲမှာအသာအသွေးဒုတိယတွေအများကြီးရှိတယ်ဒီကိုယ်လုံးမှာအဲ့ဒါတွေအကုန်လုံးမူတာတွေပဲဒေသနာမှာဒိဋ္ဌိဒိဋ္ဌမာတာဘွေသတိဒိဋ္ဌကတကုသူတေသူတမာနာဘွေသတိသူတကတကုမြင်တာနဲ့ကြားတာနဲ့ဒါတော့ရှင်းပါတယ်မူတေမူတမာတာဘွေသတိမူတဆိုတာနှာခေါင်းနဲ့နံတာကိုယ်ကတွေ့သည့်အဲအဲဆရာကစားသိတာ ကိုကတွေးကြည့်တာအဲ့ဒီသုံးခုကိုဆိုအဲ့ဒီသုံးခုထဲမှာကိုကတွေးကြည့်တာကတွေးကြည့်တယ်အများကြီးရှိတယ်အဲ့ဒီတွေးကြည့်တယ်အများကြီးတဲ့ကသွားတဲ့အခါကြောက်တဲ့ကကိုယ်တွေကနေပြီးတွေးကြည့်တာကိုမြတ်စွာဘုရားကကိစ္စတော်ဝါသွားသည်ရှိတော်လည်းကိစ္စမိသည်သွားသည်ဟူ၍ပဇာနာတိသိဒီလိုဟောတာကိုအဲသွားတဲ့အခါမှာထိတယ်ထိတယ်လို့ရှုလို့မပြောဘူးဟိုမှာသွားရင်သွားတာကိုမှသိတာပဲရရင်ရတယ်လို့သိ ထိုင်ရင်ထိုင်တယ်လို့သိလဲလျောင်းရင်လဲလျောင်းအိတ်တယ်လို့သိကိုယ်ရင်ကိုယ်တယ်လို့သိဆန့်ရင်ဆန့်တယ်လို့သိဒီလိုကြောက်ပြီးတော့ဟောတာအဲဒီတည်းကအသေးစိတ်အားဖြင့်အတွေ့အထိတွေဘာဖြစ်ကျွတ်မှကြီးတယ်ပဲဒီကဖောင်းရင်ဘိုက်ကနေပြီးတော့ဖောင်းတယ်လိုက်ရင်တောင်းတင်းလို့ကြားပြီးဖောင်းတယ်ဝါယောဒကဖောင်းတယ်လို့သိပိန်ရင်ပိန်တယ်လို့သိစကားသာဒီလိုပဲမှတ်တယ်ရဒီလိုမှမှလည်းသူကလွယ်လဲလွယ်တယ်သမာဓိလည်းဖြစ်လို့ မာရီဖြစ်မှာတမာရီဖြစ်တော်တော်ကြာညာနေကဖြစ်လာတယ်။ဖောင်းတာလေးအစပေါ်လာတယ်၊သုံးသွားလိုက်၊ဖောင်းတာလေးအစပေါ်လာတယ်၊သုံးတယ်။နောက်ကျတမာရီညာထူးပေါက်လာတဲ့အခါကျတော့ဖောင်းတာလေးလည်းပြေးပြေးနေတဲ့ခါတည်းရိတ်ကနေရိတ်ကနေတက်လိုက်ရင်ပြောက်လိုက်ရင်တက်လိုက်ရင်ပြောက်လိုက်တက်လိုက်ရင်တစ်ဖောက်မှအများကြီးပဲ။တစ်ပိမှလည်းအများကြီးရှိတယ်။ဖောင်းလိုက်ပြောက်လိုက်ဖောင်းလိုက်ပြောက်လိုက်ဘင်းလည်းပြောက်လိုက်ဘင်းလည်းပြောက်လိုက်အများကြီးရှိတယ်။အဲ့ဒါတွေအကုန်လုံးပိုက်ချပြီးတော့သိရမှာ။ ဒုက္ခသစ္စာဒုက္ခသစ္စာတရားပရိညိယံပိုင်ချ၍သိရ၏ဟောအခုဖောင်းနေပြီနဲ့မှလားဒုက္ခသစ္စာတရားတွေပိုင်ချသိနေလားဘာတွေတုံးဆိုလို့ရှိရင်အဲဒီကနေဒီဒီရှိနေတဲ့ကာယကာယပဒါရကိုကြည်ရုပ်ကာယတော်ရခေါ်တယ်အဲဒီတောင်းတင်းလှုပ်ရှားတဲ့ဝါယောဓာကဝါယောကခွဋ္ဌဘာယုတ်အတွေ့အထိယုတ် ကိုကြည်ယုံနဲ့အတွေ့အထိယုံနဲ့တိုက်ခိုက်ပြီးတော့နေတဲ့အခါမိုက်ကတွေ့ထိပြီးတော့သိလာတယ်ရွေ့ရင်ရွေ့တာတောက်ရင် တောက်တာတင်းရင်တင်းတာအဲ့ဒါလေးကိုသိတာဘာယဝိညာဉ်ခေါ်တယ်အဲ့ဒါတွေကိုသိအောင်လို့ဖောင်းတယ်မှလိုက်တော့ဒါလေးတွေပြီးတော့ကိုကြည်ယုတ်တွေ့ထိရာဌာနလည်းပြီးတယ်တောင်းတင်းလှုပ်ရှားတဲ့သဘောလည်းပြီးတယ်တောင်းတင်းလှုပ်ရှားသိသွားတဲ့သဘောလေးလည်းပြီးတယ် အဲ့ဒါလေးတွေကသူခိုက်တာနဲ့သူဖြစ်ပြီးကြောက်သွားတာကိုရိတ်ကနေရိတ်ကနေကြောက်သွားတာကိုအဲ့ဒါသိရရိတ်ကနေရိတ်ကနေကြောက်သွားတာပြီးတော့မမြဲဘူးအိဋ္ဌပဲဆင်းရဲဒုက္ခပဲအနတ္တပုဂ္ဂတတာမှုတဲ့သဘောတရားပဲသူကသူဖြစ်နေတဲ့သဘောတရားပဲဒီလိုသိရမှာအဲ့တော့ဒါကအရေးကြီးတယ်ဒါတော့ဒီဥစ္စာလေးတော့ထူရအောင် စီစေခဏ၌စီစေခဏ၌ကိုကြည်ယုံနှင့်ကိုကြည်ယုံနှင့်ကိုကြည်နှင့်ကိုကြည်နှင့်အဲရှိရတဲ့သဘောကရှိရတဲ့သဘောကယုတ်တရားယုတ်တရားစီစေခဏ၌စီစေခဏ၌ကိုကြည်ယုံနှင့်ကိုကြည်ယုံနှင့်ရှိရတဲ့သဘောကရှိရတဲ့သဘောကယုတ်တရားယုတ်တရား

အတွေ့အထိတွေထဲမှာခေါင်းကပြောတဲ့သွားတာတို့ရတာတို့ခိုင်းတာတို့လျောင်းတာတို့ကိုွေးတာဆန့်တာကိုမူရာပြုပြင်တာလှုပ်ရှားတာကောင်းတာပိန်တာအကုန်လုံးပါတယ်လို့ဆိုတာအတွေ့အထိအဲဒါတွေကယူတိုင်းယူတိုင်းသာဒုက္ခသစ္စာတရားတွေပိုင်းခြားပြီးနေတာနောက်ပြီးတော့စိတ်ကုသလကြာစီစေခဏမှာတော့စိတ်တရားဌာနနှလုံးယုတ်ကနှလုံးကယုတ်တရား သာဝေကျမ်းကအရာနှလုံးပဲပြောရတယ်အနောက်နိုင်ငံကပုဂ္ဂိုလ်တွေကတော့နှလုံးတွေပြီးတော့ပြောကြဘူးသူကတော့အုံနောက်ကိုပြောတယ်အုံနောက်ကိုအာယုစကားပြောတယ်ဒါမှမဟုတ်ဘုန်းကြီးများကတော့သာပေနဲ့ပဲပြောမှရှင်မှလားသူခေတ်ကလာသူတို့ပြောတာတွေလိုက်ပြောလို့မပြေဘူးသူကအဲနှလုံးကယုတ်ဒါယူပခန္ဓာတရားဒုက္ခသစ္စာတရားပဲဘိုင်းကြပြီးသိရမယ်တရားပဲပြီးတော့ ပေါ်လာတဲ့သဘောတရားတွေတဲ့ပေါ်လာတဲ့သဘောတရားတွေကတော့ဒါကတော့ရုပ်လည်းရှိတယ်နာမ်လည်းရှိတယ်ဒီမှာတော့ရုပ်ရလို့လည်းအကမဆိုနိုင်နာမ်လည်းအကမဆိုနိုင်သိကူးရင်ရုပ်တွေသိကူးတဲ့အခါရုပ်အာရုံတွေပေါ်လာနာသိကူးတဲ့အခါနာအာရုံတွေပေါ်လာတခါခါပညာတွေအလွတ်တွေဘာမှမဟုတ်တာတွေကြောက်သိကူးပညာတွေလည်းပေါ်လာပဲကောင်းငင်မှာကောင်းငင်မှာမြို့ကြီးတခုစဉ်းစားလိုက်ရင်မြို့ကြီးပေါ်လာတာဟုတ်လည်းမဟုတ်ပဲနဲ့ဒီလိုလည်းပေါ်လာပဲအနာနာမှာ အနာနာမှာဘာမှမရှိဘဲနဲ့သစ်ပင်တပင်ရှိတယ်ကိုကစဉ်းစားလိုက်သစ်ပင်ကြီးဒီလိုလဲပေါ်လာပဲဟောလူကလာခေဘောဝတ္ထုတွေသာဖတ်တဲ့ပုဂ္ဂိုလ်များသာပေါ်သေးတာဟောသူသာခေဘောဝတ္ထုတွေစာရေးဆရာသူစိတ်ကူးကောင်းနဲ့ရေးထားတာကြောက်ပြီးတော့မြို့တွေရွာတွေအဲအိမ်တွေဥယျာဉ်တွေတောတောင်တွေအမိအဖတွေနဲ့သာသမီတွေနဲ့လူကြီးလူငယ်တွေနဲ့မျိုးမျိုးပေါ်လေးသူလျှောက်ပြီးတော့ရေးထားတာတခါလဲ အဲတွေ့ဖို့ဆုံပုံတွေလျှောက်ပြီးတော့ရေးတာအဲစာရေးဆရာကရေးတဲ့စာဖတ်တဲ့လူကလည်းဖတ်တဲ့တိုင်းစိတ်ကူးပြီးအဲ့ဒါတွေပေါ်လာသို့တော်လည်းတူးနဲ့တူးနဲ့တူးမဲတော့မဟုတ်ဘူးနဲ့တူးတယ်စာရေးဆရာရဲ့စိတ်ကူးစိတ်ကူးနဲ့စာဖတ်တဲ့ပုဂ္ဂိုလ်ရဲ့စိတ်ကူးအကုန်လုံးတတိကျတော့ကြိုက်နေမယ်တော့မဟုတ်ဘူးဒါပဲမဲ့လို့အကြမ်းမြင်အားဖြင့်တော့သူကဒီတိုင်းဖြစ်နေမှာပဲစာရေးဆရာစိတ်ကူးတဲ့အတိုင်းပဲဖြစ်နေမှာပဲအဲ့ဒါတကယ်ရှိသလားဆိုဘာမှမရှိဘူးလကားစိတ်ကူးပြီးရေးတာ ဒါမှလည်းစိတ်ကူးထဲမှာဒီအာရုံတွေကဒီလိုပေါ်နေအဲ့ဒါတွေကတော့ပြညာအာရုံတွေပေါ်တယ်အဲ့ဒီတော့ကြံတိစေခဏမှာအဲပေါ်လာတဲ့အာရုံကရုပ်လို့လည်းပြောလို့မဖြစ်ဘူးနာလို့လည်းပြောလို့မဖြစ်ဘူးအဲပညာပဲလို့လည်းသက်သက်ပြောလို့မဖြစ်ဘူးအကုန်လုံးစုံနေတာပဲယောနာရောပညာရောသွားထိုက်တယ်လို့သာဖြစ်တကယ်ရှိတဲ့သဘောဆိုရင်တော့ပရမတရားအဲဒီပရမတရားမှာလည်း အာယုံကမသိတတ်တဲ့အရာဝတ္ထုမျိုးဆိုရင်ယုတ်တရားပဲအာယုံသိတတ်တဲ့အရာဝတ္ထုမျိုးဆိုရင်နန္တရားပဲအဲဒီလိုပဲထားမယ်သူတို့ယုတ်ဝေနာရင်ပြောနေလို့မဖြစ်ဘူးသူကသံဉာဏ်ပဲဟောသိကုသရာကြံသိနေတာကတော့သူကနန္တရားတဲ့လားဒါလည်းဒုက္ခသစ္စာတရားကသူ့လည်းပိုင်းခြားသိရမှာသူကရေးကြည့်တယ်ကြံသိစေခဏ၌နှလုံးကယုတ်နှလုံးကယုတ် ရှုမှတ်၍ပိုင်းခြားသိရသောဒုက္ခသစ္စာတရားပေ၏ဒုက္ခသစ္စာတရားပေ၏ဉာဏ်သည်စေခဏ၌ဉာဏ်သည်စေခဏ၌နှလုံးကယုတ်နှလုံးကယုတ်ရှုမှတ်၍ရှုမှတ်၍ပိုင်းခြားသိရသောပိုင်းခြားသိရသောဒုက္ခသစ္စာတရားပေ၏ဒုက္ခသစ္စာတရားပေ၏အဲဉာဏ်သိမှုကဉာဏ်သိမှုကနာ ရှုမှတ်၍သိရသောဒုက္ခသစ္စာတရားပဲဒီဒုက္ခသစ္စာတရားပဲဒီကြံပြီးရကြံပြီးရသိကူးမှုလေးအဲဒါလေးတဲ့ဒုက္ခသစ္စာတရားပဲကြံပြီးတာလေကောင်းတဲ့သိကူးလည်းရှိတယ်မကောင်းတဲ့သိကူးလည်းရှိတယ်ဘာဖြစ်အကုန်လုံးရှုရမယ်ကောင်းတယ်၊ဘိန်းတယ်၊ကောင်းတယ်၊ဘိန်းတယ်မှလည်းစိတ်ကအိမ်သွားလိုက်၊ဘုလူနဲ့သွားတွေ့လိုက်၊ဘုလူနဲ့သွားစကားပြောလိုက်သိကူးရဖြစ်လာတယ် လူချင်းနေတဲ့သာလေးအာယုံပြုလိုက်ဘာလူချင်းတဲ့ဒါလေးရရင်ကောင်းမှာပဲစိတ်ကူးတယ်အဲဒီစိတ်ကူးလေးရှိရမှာအဲဒီမှာနှလုံးရုပ်ရှိလို့ဒီစိတ်ကူးလေးရှိရအာယုံကတော့ဘုန်းတော်ပြောတယ်ရုပ်လည်းရှိတယ်နာလည်းရှိတယ်သူခွဲလို့မရှိဘူးဒါမှမဟုတ်ဒီတိုင်းထားရရတယ်လို့တော့သူ့တော့တာမြင်ရတယ်ယောနာမျိုးလုံးရှိတယ်လို့ထားမှဆင်းတယ် အဲကြံသိမှုကလေးကတော့သူကနန္တရားပဲအောင်ရှိရတယ်သူသွားတာကိုစိတ်ကူးထဲမှာအိမ်ဆိုရင်ဖြင့်အိမ်စီရောက်ကိုကြီးကတော့အိမ်မှာစိတ်ကဟိုးရောက်တော့အဲကိုမိတ်ဆွေတီးဘူးတဲ့ပုဂ္ဂိုလ်နဲ့ဟိုလူနဲ့သွားတွေ့တဲ့ညာစိတ်ကူးတဲ့အဲ့ဒီလူကအရင်ကတွေ့ဘူးတဲ့နေရာစီမှာသွားတွေ့တာသာပါပဲဒါမှမဟုတ်ရင်လည်းဟိုလူကကိုနာရောက်လာတယ်လို့လည်းဒီလိုလဲစိတ်ကူးထဲမှာပေါ်လာတယ်အဲအာယုန်နဲ့စိတ်နဲ့သွားတွေ့တယ် အဲဒီဥစ္စာနန္တရားတဲ့စိတ်ဆိုတာနန္တရားဆိုတာအာဟုစီကိုရောက်တယ်အာဟုစီကိုသွားရတဲ့တရားအာဟုရှိရစီကိုညွတ်တတ်တဲ့တရားမနာတင်ကြပါတဲ့စိတ်ကူကတော့သူကအရေးလက်ကြီးတယ်ဒီစိတ်ကူမပြီးလို့ရှိရင်အဲဒီစိတ်ကူကပဲငါလို့ရှင်းနေရတာဒီလိုစိတ်ကူးလေးအသက်ပဲလို့ငါပဲတတ်တော်ကောင်းပဲဒီလိုထင်နေရတယ်ပြီးတော့အများအားရှိနေတယ်လို့လည်းထင်တယ်ဒီစိတ်ကလေးအများအားရှိနေတယ်သူက မသိကျင်တဲ့အခါမသိပဲနေတယ်သိကျင်တဲ့အခါသူလျှောက်စိတ်ကူးပြီးသိတယ်ဒီလိုအောင်းမိနေတာကိုဒီလိုမဟုတ်ဘူးဆိုတော့စိတ်ကလေးကဖြစ်ခဲ့ဖြစ်ခဲ့မှရှိတာပဲမဖြစ်တဲ့အခါမှာဒါမရှိဘူးမြင်တဲ့အခါမှာမြင်တဲ့စိတ်ရှိတယ်စိတ်ကူးတဲ့စိတ်မရှိဘူးကြားတဲ့အခါမှာကြားတဲ့စိတ်ရှိတယ်စိတ်ကူးတဲ့စိတ်မရှိဘူးစိတ်ကူးနေတဲ့အခါစိတ်ကူးပဲရှိတာမြင်တဲ့ကြားတဲ့မြင်တစ်ခုချင်းဖြစ်နေတဲ့စိတ်ကလေးတွေအဲဒါလေးရှုပါများလာတဲ့အခါဒီစိတ်ကလေးတွေတစ်ခုချင်းတစ်ခုချင်းဟာလည်းပဲဒါလည်းပဲသိလာပါတယ်အဲဒုက္ခိတာနဲ့ဖြစ်ပြီးကြောက်လို့လည်းသိတယ်ပြီးတော့ ယောဂီပုဂ္ဂိုလ်ကကြာတော့ရှုရမှရမှာတွေတော်တော်သဘောပေါက်လာတယ်ဟောဒါလည်းရှုရမှာပဲဒါလည်းရှုရမှာပဲစိတ်ကူးတွေဖြစ်တိုင်းဖြစ်တိုင်းအကုန်လုံးရှုရမယ်တရားတွေပဲဆိုတာသိပြီးတော့အကုန်လုံးရှုတာကိုရှုတော့ကြာတော့စိတ်ကလေးဘယ်မှမသွားဘူးဘယ်မှမသွားတော့မှလည်းမရှုရမှရတဲ့အာယုံနဲ့ရှုသိတဲ့စိတ်ကလေးနဲ့ဒါလေးနှစ်ခုရှိတယ်သိစရာအာယုံနဲ့သိတဲ့စိတ်သိစရာအာယုံနဲ့သိတဲ့စိတ်တွဲပြီးတော့ထင်တယ်ယုံနဲ့နာလည်းနှစ်ခုပဲရှိတာပိုင်းခြားသေးတာပြီးတော့ ရှုရတဲ့အာရုံကရှုသိတဲ့စိတ်ကလေးရောတခါလဲရှင်ရှင်နဲ့ပျောက်ပျောက်သွားတဲ့မမြဲတဲ့တရားလေးတွေရှင်ရှင်ပိုင်းခြားပြီးတော့သိလာအဲဒါအနေဆာကိုသိတာအဲအနေဆာမမြဲဘူးဆိုတာကိုယ်ပိုင်ညာနဲ့သိလာသူများပြောလို့သိတာမဟုတ်ဘူးရှင်ရှင်နဲ့ဖြစ်ပြီးပျောက်သွားလို့မမြဲဘူးဖြစ်ပြီးပျောက်သွားလို့မမြဲဘူးဆိုတာကိုယ့်ကိုယ်သိတာအနေဆာသိရင်ဒုက္ခအနတ္တတွေလည်းသိပါတယ်အဲဒီတော့ ရှုပြီးတော့သိနေရတာဘာတွေတော့ဆိုဒုက္ခသစ္စာပရိညယံဒုက္ခသစ္စာဒုက္ခသစ္စာတရားကိုပရိညယံပိုင်းခြား၍သိရ၏ဟောအခုယောဂီတွေကမ္မဋ္ဌာန်းကြောင့်ရောက်လာတဲ့ကမတ်ပြရှုစရာအယုံနေအမြဲပြရှုမှားပြီးတော့နေရတာဘာလို့နေတာလဲဆိုရင်ပိုင်းခြားသိနေတဲ့ဒုက္ခသစ္စာတရားတွေကိုပိုင်းခြားသိနေတာပိုင်းခြားသိအောင်လို့အားထုတ်တယ်သိလဲသိနေတာပဲ ပရမအစယုတ်တရားနာတရားသဘောလေးညသိတယ်။နောက်ရင့်လာတဲ့အခါကျတော့အဖြစ်နဲ့အပြည့်နဲ့အစနဲ့အဆုံးနဲ့သိလာတယ်။အဖြစ်ပြည့်အစအဆုံးသိလာတဲ့ကအနိစ္စမမြဲဘူးလို့သိလာတယ်။ဒုက္ခဆင်းရဲဆိုတာသိလာတယ်။အနာတ္တပုဂ္ဂိုလ်သတ္တမှုတဲ့သဘောတရားပဲဆိုတာပိုင်းခြားပြီးတော့သိလာ။အဲဒီတော့ဒုက္ခသစ္စာပရိညာဒုက္ခသစ္စာဒုက္ခသစ္စာတရားကိုပရိညာပိုင်းခြားရသိရ၏ဒုက္ခသစ္စာတရားပိုင်းခြားသိရမယ်ဆိုတာရှင်မရင်ဒီလိုသိတာပဲဒီလိုသိလာတဲ့အခါကျတော့ ယောဂီပုဂ္ဂိုလ်ကစဉ်းစားဉာဏ်နေလဲသဘောပေါက်လာတာပါပဲ။ဩဗျာဖြစ်ပြနေတယ်ဆင်းရဲတရားတွေကြီးတယ်ပဲ။อืมဖြစ်ကြည့်တဲ့ချင်းဆင်းရဲတရားတွေကြီးတယ်။ဘဝအတိဖြစ်ရတယ်ဆိုတာလဲသူပဲ။ဘဝအတိဖြစ်လို့လည်းပဲဒုက္ခတွေရောက်ရတယ်။ကိုရတယ်ဆိုတာလဲဒီတရားတွေပဲ။သိရတယ်ဆိုတာလဲဒီတရားတွေပဲ။ဆိုရင်ရပူဆိုးရတယ်ဆိုတာလဲတရားတွေရှိနေလို့ဆိုရင်ပူဆိုးမှုတွေဖြစ်နေတာပဲ။နောက်ဆုံးတနေ့ကျသိရတယ်ဆိုတာဒီ ဒီဖြစ်ပြတဲ့တရားလေးတွေရှိလို့သိရတာပဲအကုန်လုံးဆင်းရဲကြည့်တယ်ပဲဆိုတာရှင်ရင်းမှရင်သဘောကျပြီးတော့သိလာတယ်ဆိုတာဒုက္ခသစ္စာကိုပိုင်းခြားပြီးတာအရေးကြီးပါတယ်အဲဒါရှုတိုင်းမှတိုင်းရှုမှရတဲ့အာယုံလေးတွေဖြစ်ပြသွားတာကိုသိတာကဒုက္ခသစ္စာကိုပိုင်းခြားသိတာတဲ့အဲဒီတော့သိတိုင်းသိတိုင်းသမုဒိယသစ္စာကိုလည်းပယ်သွားတယ်သမုဒိယသစ္စာဆိုတာ အဲဒီယုံနာတရားတွေကိုပဲကောင်းခြင်းပြီးတော့သာယာနေတော့သမုဒယသစ္စာတွေခေါ်တယ်မသိရင်တော့ဒီဟာလေးတွေကောင်းတယ်ထင်တော့သာယာတယ်သိပြီးတော့နေတော့မသာယာတော့ဘူးအဲဒါတွေကိုရှုတိုင်းမှတိုင်းသမုဒယသစ္စာကိုလည်းသာယာမှုကိုလည်းပဲနေတာတဲ့ဒါလေးတစ်နှစ်ပုတ်လောက်ဆိုပြီးတော့ဒီဟာသိမှုမှာတော်တော်ကြာတော့ဘုညတနာကြီးပွဲပေါ်နိုင်ကျနေတော့နော်ဆိုင်ပဲလား ဖြစ်ပြသမျှဖြစ်ပြသမျှသင်္ခါရသင်္ခါရဒုက္ခသစ္စာရီဒုက္ခသစ္စာရီဖြစ်ပြသမျှဖြစ်ပြသမျှသင်္ခါရသင်္ခါရဒုက္ခသစ္စာရီဒုက္ခသစ္စာရီဖြစ်ပြသမျှဖြစ်ပြသမျှသင်္ခါရသင်္ခါရဒုက္ခသစ္စာရီဒုက္ခသစ္စာရီဖြစ်ပြသမျှသင်္ခါရ ဖြစ်ဖြစ်သစ္စာသင်္ခါရဒုက္ခသစ္စာဖြစ်ဖြစ်သစ္စာသင်္ခါရဒုက္ခသစ္စာအဲမြင်တိုင်းမြင်တိုင်းရှုမှရင်လည်းဖြစ်ပြသွားတာတွေ့ရတယ်ကြားတိုင်းနားတိုင်းစားတိုင်းဖြစ်ပြသွားတာတွေ့ရတယ်တွေ့ထီတိုင်းသာဖောင်းတာပင်တာကသာပြီးတော့တွေ့ထီတိုင်းနေမှဖောင်းတယ်ပင်တယ်ဟွန်းကိုယ်ရဆနဲ့ သွားတယ်ရက်တယ်ထိုင်တယ်လျောင်းတယ်စသည်ဖြင့်ကိုယ်မူရာတွေပြုတိုင်းပြုတိုင်းမှာအတွေ့အထိအဲအတွေ့အထိနေတဲ့အခါကျထိတာထိတာတွေမှာအဲဒီကအတွေ့အထိတွေလည်းပဲဖြစ်ပြသမျှဖြစ်ပြီးပြတ်သွားတာပဲတင်တယ်စိတ်ကူးကြစီမှုတွေလည်းစိတ်ကူးတဲ့ကြစီတဲ့အမှဖြစ်ပြလို့တာတွေ့ကိုယ်တည်းကညောင်းတာပုဒနာကြီးကခဲတာဒီဝေဒနာတွေကလည်းအထူးအထူးအနေနဲ့ပေါ်လာတဲ့ဝေဒနာဆိုတာ အဲဒါတွေလည်းမှတ်တိုင်းမှတ်တိုင်းဟာနာရဲနာရဲပူရင်ပူရဲညောင်းရင်ညောင်းတယ်ပင်မရင်ပင်မနဲ့မှဖြစ်ပြသွားတာဒီကဝန်တာတာလည်းရှိတာတည်းတယ်အဲဝန်တာရင်ဝန်တာလည်းမှစိတ်ပြေလည်းစိတ်ပြေတယ်မှသူတို့ဝေဒနာတွေဖြစ်ပြသွားတာအဲဒါဖြစ်ပြသမျှတွေအကုန်လုံးဒါတွေဒုက္ခသစ္စာကြီးတယ်ပဲတဲ့ဒါတွေကိုပုရုဇဉ်ပုဂ္ဂိုလ်တွေအနေနဲ့ဖြစ်ပြမှမသိလို့ပါရနေကြတာလေတဲ့ဘာမှပါကြမရှိဘူး သုရိယပုဂ္ဂိုလ်တွေမြင်နေဆိုလို့ရှိရင်မွေးရစရွေသေးသေးတောင်ဘာတွေဖြစ်နေလဲဒါတွေပဲမြင်တဲ့အခါမြင်လိုက်ကြားတဲ့အခါကြားလိုက်စဉ်းစားလိုက်နားလိုက်စဉ်းစားလိုက်တွေးကြည့်လိုက်စဉ်းစားလိုက်ဒီကုသနာကြားသေးတယ်စဉ်းစားလိုက်သိပြလိုက်ပျော်လိုက်ဒီထဲမှာအာအဲ့ဖြစ်ပြနေတဲ့တရားတွေကြီးတယ်ဘာမှဖုဒ္ဓမာတယ်မရှိသေးတယ်မှာဖြစ်ပြီးပြက်သွားတာပဲလူယောဂီပုဂ္ဂိုလ်တွေမှတ်တိုင်းမှတ်တိုင်းဟာခဏလေးပဲဘာမှမကြဘူးကောင်းဆိုတဲ့ခဏလေးမကောင်းဆိုတဲ့ခဏလေးဖြစ်ပြသွားတာအဲ့

နေ့ပြူမလားညပြူမလားအခုပြူမလားတော်တော်ကြာပြူမလားသိဘူးမိုးတွေလေတွေကြာရင်ပြူမလားမသိဘူးကြောက်ကြမလားကောင်းတယ်ဝင်ဝင်ရပါဘူးဒီလိုဟာကြီးဘုရားအဆောက်အဦတွေညာမှာရှိတတ်ပါတယ်ဗမာပြည်ထက်ပိုင်းဒီမှာဒီလိုအဆောက်အဦတွေရှိတယ်ဒီထဲမှာတချို့ကထူးထူးဆန်းဆန်းဝင်ကြည့်ကြတယ်တချို့ကမဝင်ဝင်ဘူးတော့ဝင်နေတော့ပြူကြရင်ခက်ရတော့မယ်သူစားကြောက်ကြကောင်းတယ်ဘုညာကမ္ဘောဒီးယားသားတို့ကဒီလိုအဆောက်အဦကြီးတွေအပြည့်ကြီးတွေသွားကြည့်တယ်ပြည့်ကြီးတွေအပေါ့ဝါနေဒီခါလန်းလန်းကကြည့်ရသူကပြူတဲ့ဘက်ကလည်းပြူနေတယ် ကျဲပဲဝင်ကြည့်ဝင်နေမှာတော့ခဲဝင်ကြည့်ကိုဝင်လုံးပြိုကြရခဲရတယ်မသူစားဘာမှလည်းသုံးကြမှာမဟုတ်ကြောက်ကြတယ်အဲလိုပဲခဏမစဲထူတိုင်းထူတိုင်းဖြစ်ပြနေတာတွေကြီးတွေ့ရတဲ့ဒီခန္ဓာကိုယ်ကြီးတဲ့ဘာမှအာကိုကြံပြူကြောက်စရာကြီးပဲဒါကြောင့်ဆင်းရဲတရားတွေပဲလို့ဆိုတာဒုက္ခစရာတရားပိုင်းခြားသိတာတဲ့ဒီလိုသိအောင်လို့ပဲခြေတိုင်းမြေတိုင်းတရားတွေအကုန်လုံးလိုက်ပြီးတော့ရှားပွေကြည့်နေရတာဒီကိုယ်ကဘာဖို့တာရှိသေးတယ်လို့ ဘာမှဖိုးတာမရှိဘူးဖြစ်ပြီးပြက်နေတာပဲကြည့်ဒီတိုင်းဆိုတော့သူကဟန်လာတယ်ဒီတိုင်းဆိုတော့ဟာကြာကြီးပဲသူကကိုယ်နဲ့ကောင်းနဲ့မျက်နှာနဲ့လက်နဲ့ဘာနဲ့သူစားနှိမ့်ဆက်ပြသားရတဲ့အကောင်ထည့်ကြည့်လိုက်ပါအကြာနဲ့အဲဒီတိုင်းဒီတိုင်းလေးတွေတစ်ခုချင်းတစ်ခုချင်းလိုက်ပြီးထုတ်ကြည့်တော့သူစားရဖြစ်ပြီးပြက်သွားတာကြီးဘာမှနေရာပြောင်းတာဖြစ်ပြတဲ့များသင်္ခါရဒုက္ခသစ္စာတွေကြီးတယ်ပဲအဲဒီဖြစ်ပြတာတွေမသိတော့ဒီသင်္ခါရတွေကိုပဲကောင်းတယ်လို့ထင်နေပဲဒီပုဂ္ဂိုလ်တွေက အဲမြင်ရတာလည်းကောင်းကြားရတာလည်းကောင်းနားစားဒုတိယတာလည်းကောင်းသိကုသနာကြံစည်နေရတာလည်းများလဲဒါလည်းကောင်းတာပြောစရာပဲအဲဒါသင်္ခါရတွေအကောင်းထင်နေတာတဲ့သင်္ခါရပင်အကောင်းထင်ခင်းမင်းသမှုရီတဲ့ဒါသမှုရသစ္စာဖြစ်လာသင်္ခါရတွင်သင်္ခါရတွင်အကောင်းထင်အကောင်းထင်ခင်းမင်းသမှုရီသင်္ခါရတွင်သင်္ခါရတွင်အကောင်းထင်အကောင်းထင် သမုဒိသင်္ခါရတွင်အကောင်းခြင်းကိမင်သမုဒိသင်္ခါရကောင်းခြင်းကိမင်သမုဒိသင်္ခါရကောင်းခြင်းကိမင်သမုဒိ သင်္ခါရတရားတွေခဏမစက်ဖြစ်ပြနေတဲ့သင်္ခါရတရားတွေကိုအကောင်းလို့ထင်တယ်သင်္ခါရအနေနဲ့တော့ဘယ်သိနေမှာတော့သိရင်လည်းပဲအကောင်းမထင်ပါဘူးပဂရိတိုင်းနေတဲ့ပုဂ္ဂိုလ်တွေကအဲမြင်ရတာကြားတယ်ငါပဲသူပဲယောက်ျားမိန်းမပဲထင်ပြီးတော့ဒါတွေကောင်းနေတာကိုသကောင်းနေတော့ဒါတွေပါရနေသဘောကျတယ်ဒီလိုဟာမြင်မြင်နဲ့မြင်ပြီးမြင်မြင်ချင်းနောက်လည်းဒီလိုမြင်မြင်ချင်းမြင်ပြီးကောင်းမြင်ချင်းကြားပြီးရင်ကောင်းမြင်ချင်းနောက်လည်းကြားခြင်းနဲ့ကောင်းမြင်တဲ့အဲနာနာစားတာတွေလည်းပဲဒီလိုပဲကောင်းမြင်တဲ့ ခံစားခြင်းနဲ့အတွေ့အထိတွေလည်းသဘောကျတဲ့ဒီလိုပဲပြည့်စုံခြင်းနဲ့နောက်ပိုပြီးတော့ကောင်းခြင်းနဲ့ဒီကုသနာကြံရတာတွေလည်းဝမ်းမြောက်ပျော်ရွှင်နေရတာတွေမျိုးဖြစ်ခြင်းနဲ့ဒါတွေသူကအကောင်းထည်ကြီးတွေလည်းအကောင်းနေတင်ပြီးသားရနေတာကိုသဘောကျနေတာသမုဒိယသစ္စာတဲ့အဲဒီသမုဒိယသစ္စာတွေကိုပယ်ရမှာဟုတ်လားအဲ့ဒီတော်ကြပါအောင်ပြန်တော့ဆက်ပြောအောင်လေသမုဒိယသစ္စာနောက်နိရောဓသစ္စာနဲ့သင်္ခါကြတရားဆက်ပြီးတော့ခေါ်တယ် မေဃသစ္စာတွေဟောဝိပဿနာရှုတဲ့ရှုတဲ့သစ္စာလေးပါးတရားသိပုံတွေဟောရအရိယာမရောက်တော့သစ္စာလေးပါးတရားသိပုံဟောရဒါပဲမင်းကကြားမှာလားပြည့်စုံဟောရအရင်ရကြအောင်ဆိုပြီးဒီသစ္စာလေးပါးတရားတော်ယူဇာနာကမသာဓမ္မသောနာကုသကစေတနာ၏ဆွမ်းအနုပါတိကုရားနာပရိသောပြုတော်ကောင်းတို့သည်ဒီသစ္စာလေးပါးတရားတို့ကိုထိုက်တရားတော်သာတွေ့မြင်အောင်ပွားများနိုင်ကြ၍